တရားတို့ကိုရှုမှတ်ပွားများအထောက်ကြရသောဘာဝနာကုသကံစေရနာဤစေရနာဖြာဖြာတို့ကြောင့်ဒီယံခတ်တိကြောင်းကြခတ်တိဆိုရင်ခတ်တိကံတော်ငြိမ်းကြဝေကွာကြ၍အသက်ရှိခြင်းအနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းစရှိသောလူချင်းအတောင့်တအပ်သောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခတ်တိပြည့်စုံကြ၍ ဆင်းရဲကတိန်တို့၏ငြိမ်းရာဖြစ်သောနေကံကိုမညံပူညာဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တေဣတရဏိနတဟအထင်ကသမ္ပန္နကတံ ဥပောဒခသီလံဓမ္မယာသာမိအနုဂဟံဘဂဝါသီလံဒေထမေဘန္တိဒုတိယံပိတတိယံပိအဟံဗန္တိဣတရဏီလသဟဣတရဏီလသဟ ထေငါသမ္ပဏဂတံဥပောတ္ထသီလံမံယာသာမိအနုဂဟံကတဝါသီလံဒေထမေဘန္တိယမဟံဝဒာမိတံဝဒေထ နမောတတဗေကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗေကဝတော Dhammadarana Gisami, Dhamandarana Gisami, Rangandarana Gisami. Dudiyambi Buddhandarana Gisami, Dudiyambi Dhammandarana Gisami, Dudiyambi Rangandarana Gisami. Dudiyambi Buddhandarana Gisami, Dudiyambi Dhammandarana Gisami. တတိယံဘိဗုဒ္ဓံတရဏံဂစ္ဆာမိတတိယံဘိဓမ္မံတရဏံဂစ္ဆာမိတတိယံဘိသံဃံတရဏံဂစ္ဆာမိတတိယံဘိဗုဒ္ဓံတရဏံဂစ္ဆာမိတတိယံဘိဓမ္မံတရဏံဂစ္ဆာမိတတိယံဘိသံဃံတရဏံဂစ္ဆာမိရဏယမနံပရိဘုံနံပါဏာတိပတံဝေရမဏိဒိဋ္ဌံဗြဟ္မသမာဓိယာမိ အဒေနာဒါနာဝေရမဏိသိက္ခာပံသမာရိယာမိအဒေနာဒါနာဝေရမဏိသိက္ခာပံသမာရိယာမိအဗျမ္မစရိယာဝေရမဏိသိက္ခာပံသမာရိယာမိအဒေနာဒါနာဝေရမဏိသိက္ခာပံသမာရိယာမိဘုဒ္ဓဝါဒဝေရမဏိသိက္ခာပံသမာရိယာမိဘုဒ္ဓ ကိစ္စပမာဒဌာနဝေရမဏိဒိဋ္ဌံကံသမာရိယာမိသမာရိယာမိသမာဒဌာနဝေရမဏိ ဝိကာလဘောဇနာဝိရမဏိဒိဋ္ဌာပရံသမာရိယာမိဝိကာလဘောဇနာဝိရမဏိဒိဋ္ဌာပရံသမာရိယာမိနိစ္စနိစ္စဤတဤတဝါရိတဝါရိတဝိတုကဝိတုကသတ္တနာသတ္တနာမာလာကန္ဒမာလာကန္ဒဝိလေပနဝိလေပနဓာရဏ မန္တနာဝိပုဒနာဌာနာဝေရမဏိတိတ်္ခာဗရံသမာရိယာမိဥစ္စာတယနာမဟာတယနာဝေရမဏိတိတ်္ခာဗရံသမာရိယာမိဣရံမေတိလံမေကဖလံညာနတ္တပစ္စယောဩ မောတုတိတရဏီနာသာထေနသမဏဂတံဘောဓထလီလံဓမ္မတာရုကံကတဝါအပမတိနာသမ္ပါတိထသာသနာတော်တက္ကရာ1956ခုနှစ်ကိုဇာတိ1385ခုနှစ် ယုံလာသန်း31ရက်နေ့ဇွန်19ရက်ဘုဒ္ဓဟူးနေ့ယနေ့အမေရိကန်နိုင်ငံမေရီလန်ပြည်နယ်စီလဘာစပရင်းမြို့မင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့ဆယ်ရက်အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါန တရားလူပေးလူမာကတော့တိပ္ပဏ္ဍသုတ်တံစေတနာတော်မှာလာတဲ့ဣရိယာပဋ္ဌာပိုင်းတရားတော်ဒီဣရိယာပဋ္ဌာပိုင်းအနေအားဖြင့်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေအတွက်အလုံးရှုတတ်မှတ်တတ်ပွားများတတ် မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲဣရိယာပု၄ပါးဟောထားတော့ဒီဣရိယာပု၄ပါးစလုံးပဲဣရိယာပုနဲ့ပဲဖြစ်ဖြစ်မိမိရှုပွားအားထုတ်မယ်ဆိုရင်တရားသဘောတွေလည်းတည်နိုင်တယ်တရားအသိဉာဏ်ဓူးတွေလည်းပဲရရှိသွားနိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါလိဆရာတော်ဘုရားကြီး စပြီးတော့တရားအထုစဉ်အချိန်ကာလကဆိုရင်တရားအထုတဲ့ပုဂ္ဂိုလ်အားဒါနေသေးတယ်တရားဝါဒနာပါတဲ့ပုဂ္ဂိုလ်လည်းနေသေးတယ်အဲ့ဒီအချိန်မှာမင်းကုန်းဇေတော်ဆရာတော်ဘုရားကြီးစပြီးတော့တရားပေးနေတဲ့အချိန်ပေါ့မင်းကုန်းဇေတော်ဆရာတော်ဘုရားကြီးကဒီတိပ္ပဌာနသုတ်တံကြီးကိုပဲမူရင်းထားပြီးတော့လာလာတဲ့မြတ်တိပ္ပိဋ္ဌာများကို ဒီတိပ္ပံတရား၄ပါးရှုမှတ်အထုပုံနည်းဟောကြားပေးတယ်။ဣရိယာပဌာပိုင်းနေရာဖြင့်ဣရိယာပု၄ပါးရှုမှတ်ပွားများအထုပုံနည်းတံပဇင်ပိုင်းနေရာဖြင့်အသေးစိတ်မူရာတံပဇင်ရှုမှတ်ပုံတွေကစပြီးတော့ငင်္ဂုံစီတော်ဆရာတော်ဘုရားကြီးခြံမှာနိခံပြီးတော့ကျေးဇူးတော်ရှင်မဆရာတော်ဘုရားကြီးအထုခဲ့တယ်။အဲဒီလိုအထုပြီးတော့ မိမိဇာတိရရွာမှာမိမိပုံမှာကျေးဇူးကြီးမားတဲ့မိဘဆွေမျိုးသားချင်းတွေရှိတယ်ဒီမိဘဆွေမျိုးသားချင်းတွေရဲ့ကျေးဇူးတရားတွေကမှတရားနဲ့ပြန်ပြီးကျေးဇူးဆံမယ်အဲဒီလိုတရားနဲ့ပြန်ပြီးကျေးဇူးဆံမယ်ဆိုပြီးတော့ကျေးဇူးရှင်မသည်ဆရာတော်ဘုရားကြီးစိတ်ကုန်စတရားရောပြန်ပြီးတော့တရားပြသို့တော့ မိမိရဲ့နေထိုင်ခဲ့တဲ့ကျောင်းတိုက်မှာလည်းပဲဆရာရင်းဖြစ်တဲ့ပုဂ္ဂိုလ်တွေမရှိတော့မရှိတဲ့အခါကလည်းကြတော့ကျောင်းတိုင်းမှာလက်ရှိရှိတဲ့ကျောင်းထိုင်ဆရာတော်တွေကခွင့်ပြုချက်မပေးကြဘူး။ရဟန်းတော်မှာလည်းပဲတရားပြခြင်းနဲ့ဒါပေမဲ့ဆရာဘုန်းကြီးများရဲ့ခွင့်ပြုချက်မရတဲ့အတွက်ကြောင့် ကျတော့ဘုရားကြီးတရားပြဖို့ခက်ခဲရင်အများကြီးရှိပါအဲ့ဒီမှာမိမရဲ့ကျေးဇူးတရားတွေကိုစပ်ဖို့ဆိုတော့တရားနဲ့ကျေးဇူးစပ်မှလည်းကျေးဇူးကကြီးမှာဆိုတော့ဘယ်သူမှမတော်ရင်မလာရဲတဲ့ကြောင်းပြကုံကြီးရှိပါလေစိတ်ကုံအဲ့ဒီကြောင်းပြကုံကြီးရဲ့ကိုအားထုတ်မဲ့ပုဂ္ဂိုလ်များက မိမိနွားကြောင်းသွားတဲ့ပုံစံမျိုးနဲ့ကိုနွားလေးတွေကိုဆွဲလို့အဲ့ဒီလိုထွက်လာတယ်ဆရာတော်ဘုရားကြီးကလည်းပဲတရားပြဖို့အတွက်ဟိုခြုံဝင်ဒီခြုံထွက်နေပဲခြုံကြားထဲကနေတိုးထွက်တိုးဝင်အဲ့ဒီကြောင့်ပြဘုန်းကြီးရအောင်ဆရာတော်ဘုရားကြီးသွားပြီးတော့တရားပြပေးရတယ်တရားထုတ်တဲ့ပုဂ္ဂိုလ်လေးများများမဟုတ်ပါဘူး၃-၄ယောက်ပါ အဲ့လိုဆရာတော်ဘုရားကြီးဟာလူများမသွားရင်မလာရတဲ့နေရာမှာသွားပြီးတော့အများလက်မခံဘူးဆိုရင်လည်းလည်းပဲမြတ်စွာဘုရားဟောတဲ့တရားကိုဘသူတွေလက်ခံမခံဟောမယ်ဆိုပြီးတော့အဲ့ဒီစိတ်ဓာတ်မျိုးနဲ့ဆရာတော်ဘုရားကြီးဒီတိပ္ပဏတုတ်တန်ကြီးကိုပေါ်ထုတ်ခဲ့ပါအဲ့ဒီအချိန်မှာဒီလိုတရားထုတ်နေတာကို တရားစကားတရားနာတရားပြနေတာကိုကြားသွားတဲ့အခါကျတော့ရရွာအဲ့ဒီအချိန်ကပေါ့နော်ခုဒီဆရာတော်ကြီးဆိုတော့မရှိကြတော့ပါအဲ့ဒီအချိန်ကဆရာတော်များဒီတရားတွေကိုပြနေတယ်ဆိုပြီးတော့ရွာထဲမှာဩဇာအာဏာကြီးရဲ့ကန္နသားကောင်းပေါ့အဲ့ဒီပုဂ္ဂိုလ်များခေါ်ပြီးတော့ဒီကိုယ်တော်ကိုခဲနဲ့ပေါက်ထုတ်ကြတယ် ဒီကိုယ်တော်တရားလာပြနေတာဒုနိစ္စယောတိယောသားတွေယူကုန်နေခင်းနဲ့ပေါက်ထုတ်ကြရမှာဆိုပြီးခင်းနဲ့ပေါက်ခိုင်းမှာအလုံးဒီဘုန်းကြီးများရဲ့အမေအရာအဲ့ဒီကာလကောင်းဖြစ်တဲ့ပုဂ္ဂိုလ်ကလည်းလူငယ်လူရွယ်တွေစုဆောင်းပြီးတော့ခင်းနဲ့ပေါက်ဖို့ပါပဲဒီတရင်ကိုမာရိဇာတော်ဘုရားကြီးရဲ့နမဖြစ်တဲ့ပုဂ္ဂိုလ်ကကြားသိတဲ့အခါကျတော့သူ့အကိုဦးစင်းဖြစ်တဲ့မာရိဇာတော်လောင်းရအောင်ရှောက်တယ်ဦးစင်း ရရွာကဘုန်းတော်ကြီးတွေကလည်းသဘောမတူကြဘူးရရွာဘုန်းတော်ကြီးတွေဆိုတာဘုန်းကြီးတို့စိတ်ကုံရွာကြီးဟာအင်းကြီးအဲ့ဒီခြေတုံးကလေးက1600ရော900လောက်ရှိပါတယ်အမြဲတမ်းကြီးမားတဲ့ရွာကြီးပါဘုန်းတော်ကြီးကြောင်20ကြောင်ရှိပါတယ်ဘုန်းကြီးကြောင်လည်းအများကြီးပါအဲ့ဒီလိုဆိုတော့ဘုန်းတော်ကြီးတွေကလည်းသဘောမကျဒီသဘောမကျတဲ့တရားကိုဦးစင်းမပြပါနဲ့ ဥပုသင်ဖြစ်တဲ့ဘုန်းကြီးတို့မာသီလောင်းနေရာကိုလျှောက်တယ်အဲဒီမှာဆရာတော်ဘုရားကြီးကဘာကြောင့်မပြရမှာလဲဒါဘုရားဟောတရားတွေပဲဟောဘူးဥစဉ်အခုရွာကဘုန်းတော်ကြီးများကသဘောမတူလို့အဲဒီမှာရွာရရွာမှာရှိတဲ့ဘုဇာအာနာရှိတဲ့ကာလသားကောင်းကိုမိပေးထားတယ်ဥစဉ်ကိုဝမ်းပြီးဘယ်နဲ့ပေါက်ထုတ်ကြလိမ့်မယ် အဲ့လိုမျက်နှာပေါက်ထုတ်ကြလိမ့်မယ်ဆိုရင်ကကြတော့ပါဠိဆရာတော်ဘုရားကြီးကကိစ္စမရှိပါဘူးတဲ့ကောင်းတဲ့အလုပ်လုပ်တာပဲလာလာမြင်တော့လေမြင်တယ်လို့ပဲရှုမှတ်လိုက်တာလေတကယ်လို့ခဲနဲ့ပေါက်လို့မိမိကိုမှန်ရင်လည်းပဲနာတော့နာတယ်လို့ပဲရှုမှတ်လိုက်တာလေလို့ဒီလိုပဲဆိုရင်ရောက်ရတဲ့ရှောက်လာတဲ့နမဖြစ်သူကိုမာဒီဆရာတော်လောင်းနေရဖြစ်တဲ့ဥစဉ်က ပြန်ပြီးမိတ်ရှိလိုက်တဲ့အခါကျတော့ဘလို့မှတားမရဘူးအိမ်ပြန်ရောက်တဲ့အခါကလည်းကျတော့ဖခင်ကြီးကိုငိုယိုပြီးတော့တိုင်တာအဲ့ဒီမှာဖခင်ကြီးကိုငိုယိုပြီးတော့ဖေးဖြစ်တာဦးစင်းကိုပြောပါအောင်ဒီလိုဆိုရင်ရွာကအားလုံးကခင်းနဲ့ပေါက်ပြီးတော့ထုတ်ကြနေတယ်အဲ့ဒါပြောလို့မရဘူးသမီးသွားပြောတယ်ပေါ့လာလာမြင်ရင်လည်းမြင်တယ်လို့မှတ်မယ် တကယ်လို့ခင်းနဲ့ပေါက်ရင်လည်းနာတော့နာတယ်လို့ပဲမှတ်နေအဲဒီလိုပြောနေတယ်ဒီဒီပြောပါအောင်ဆိုအဲဒီလိုငုံယုံပြီးတော့ပြောနေတဲ့အချိန်မှာအဲဒီရွာရဲ့ကာလသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာအင်းရှိကနေဖြတ်သွားအင်းရှိကဖြတ်သွားတဲ့အခါမှာဒီလိုအဖေကိုသမီးဖြစ်တဲ့ပုဂ္ဂိုလ်ကငုံယုံပြီးတော့တိုက်တန်းပြီးတားခိုင်းနေတဲ့ဟာကိုကြားလိုက်တာဒါရမြင်နေမြင်နေလို့မှတ်တယ် တကယ်လို့ဘင်းနဲ့ပေါက်လို့နာရင်လည်းနာတယ်လို့ပဲမှတ်မယ်ဆိုတော့ဒါသူတော်ကောင်းစိတ်ကိုသူတော်ကောင်းမှုသိခံနိုင်တာပဲဒီဥစဉ်ဟာတို့ရွာသားစစ်ပဲဆွေကြီးမျိုးကြီးပဲတကယ်လို့တော့တရားမရှိတဲ့ပုဂ္ဂိုလ်ဆိုရင်တင်းတို့လာကျင်တာနဲ့လာရင်တင်းတို့ခဲနဲ့လာရင်ဒုံးနဲ့လာရင်တို့ကဓာတ်နဲ့စောင့်နေဆိုပြီးတော့ဆွေမျိုးတိုင်းဝိုင်းခြံရံနေပြောမှာအခုတော့တရားရှိတဲ့ပုဂ္ဂိုလ်ဖြစ်တော့ ရင်တော့လည်းရင်တယ်လို့ပဲရှုမှတ်မယ်တရားနဲ့တကယ်လို့ဘယ်နဲ့ပေါက်လို့မှန်တော့လည်းနားတော့နားတယ်လို့ပဲရှုမှတ်မယ်ဆိုတော့ဒါတရားရှိတဲ့ပုဂ္ဂိုလ်ပဲတရားရှင်ဖြစ်တဲ့ပုဂ္ဂိုလ်ပြမမိရင်တော့ငါတို့ဒုက္ခရောက်တော့မှာပဲဆိုပြီးအဲ့ဒီမှာကာလသားသောဖြစ်တဲ့ပုဂ္ဂိုလ်ကသူ့အစီအစဉ်ကိုအားလုံးကာလသားများလူငယ်များပို့ပြီးအစီအစဉ်ဖြစ်ပလိုက်တာအဲ့ဒီလိုခက်ခက်ခဲခဲကြားရတဲ့ဒီပဋိပ္ပံတရားတော်ကို ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟာထုတ်ပေါ်ပြီးတော့အများမကြိုက်ပေမဲ့လူတွေကိုဘုရားကြိုက်တဲ့တရားဘုရားဟောထားတဲ့တရားကိုဟောမယ်ဆိုပြီးတော့အဲဒီလိုအခက်အခဲအတားအဆီးတွေကြားရနေပြီးတော့ဆရာတော်ဘုရားကြီးဟာဒီသတိပဋ္ဌာန်သုတ်တန်ကြီးကိုဖော်ထုတ်ပြီးတော့ဟောနေတာဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ဒီနေ့မင်္ဂလာရာမဓမ္မမိသားစုများကံကောင်းတယ်လို့ပြောရမှာပါ ခက်ခက်ခဲခဲပေါ်ထုတ်ပြတဲ့တရားတွေကိုအခုမိမိတို့အားထုတ်ခွင့်ရပြီညမအမေရိကန်ဗုဒ္ဓဘာသာအတင်းကြီးဦးစီးပြီးတော့ပေါ့ဒီဦးစီးနာရကဖြစ်တဲ့ဆရာတော်ဘုဒ္ဓမသာမင်းနဲ့အတူဦးစီးပြီးတော့နေ့စဉ်နေ့စဉ်တရားစခန်းကိုဖြစ်မြောက်အောင်ကြိုးစားပြီးတော့ပြသခဲ့တယ်ဒီမှာလည်းပဲ တပတ်တပတ်လေးနှစ်ရက်ကြာနှစ်ရက်ကြာစနေတနင်္ဂနွေများကိုတရားပြသနေတယ်လို့ကြားသိရတဲ့အတွက်အမြဲတမ်းဝမ်းသာပါအဲ့တော့ဒီလောက်ခက်ခက်ခဲခဲဘုဒ္ဓလာကြီးတရားရဲ့အာထုခွင့်ရတာဆိုတော့မိမိတို့တွေငံကောင်းသလားကံဆိုးသလားကံကောင်းပါလေအမြဲတမ်းကံကောင်းနေကံကောင်းလို့ဒီတရားရဲ့အာထုခွင့်ရအဲ့လိုအာထုခွင့်ရကြတော့လေဘုန်းကြီးတို့ကျေးဇူးတော်ရှင်ပါသည်ဆရာဘုရားကြီးဟာ လူတကာတကမာများရဲ့အလိုအကျိုက်ကိုလိုက်ပြီးတော့ဟောကြားတာမဟုတ်ဘူး။တပည့်တရားတော်မှာလာတဲ့အတိုင်းဟောကြားပြီ။ညတော်အားဖြင့်တရားစခန်းဒီမှာညတော်အားဖြင့်စခန်းဒီဖွင့်ပါလေ။အလုံးလေးကြည့်လိုက်ကြဘူးမှာပါမယ်။တရားထိုင်နေဆိုရင်ထိုင်တရားလေးနဲ့ပြီးပြီ။တရားနာပြီးဆိုရင်ကိုလွတ်လွတ်လပ်လပ်နေနိုင်တယ်ထိုင်နိုင်တယ်သွားနိုင်တယ်စားနိုင်တယ်။ ဒါပေမဲ့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတော့ဒီတတိပဌာန်ဒေသနာတော်မှာလာတဲ့အတိုင်းပဲထိုင်ရင်ထိုင်တဲ့အမူအရာလေးကိုထိုင်နေထိုင်နေရှုရရင်ရတဲ့အမူအရာလေးကိုရတဲ့ရတဲ့ရှုသွားနေရင်လည်းသွားတဲ့အမူအရာတိုင်းကိုခြေလမ်းနဲ့ခြေလမ်းနဲ့ကိုတတိပူးစေတဲ့စိတ်ကကိစ္စတော်ဟာကိစ္စမိတိသွားတဲ့အမူအရာလေးကိုရှုလျှောင်းရင်လည်းလျှောင်းတဲ့အမူအရာလေးကိုရှုရမယ်ဆိုပြီးဣရိယာပု၄ပါးစလုံးရှုမှတ်ဖို့ယောဂီပုဂ္ဂိုလ်ရဲ့နားခြင်းအားခြင်းတော်မထားဘဲနဲ့ မြတ်စွာဘုရားဟောထားတဲ့ဒေသနာတော်တိုင်းကိုညွှန်ကြားပြီးတော့အထုစေတာဖြစ်တဲ့အတွက်ပထမပိုင်းမှာယောဂီများနည်းနည်းပြင်မှန်းမှရှိဖြစ်ပါတယ်။ဒါပေမဲ့လို့ယောဂီပုဂ္ဂိုလ်ဟာဒီကညွှန်ကြားတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးသူ့ရဲ့ထိုင်ရှုမှတ်ရမယ့်အချိန်မှာထိုင်ဣရိယာပုနဲ့ရှုမှတ်မယ်။ဈဉ္ဉံဣရိယာပုနဲ့ရှုမှတ်ရမယ့်အချိန်မှာဈဉ္ဉံဣရိယာပုလေးနဲ့ရှုမှတ်မယ်။ ရတဲ့ဣရိယာပုလေးနဲ့ရှုမှတ်ရမယ်အချိန်ကာလရတဲ့ဣရိယာပုနဲ့ရှုမှတ်မယ်။နောက်ဆုံးမိမိရဲ့အိယာညောင်ဆောင်ပုံရောက်ရင်လည်းပဲတဲလျောင်းပြီးတော့လျောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ်မယ်ဆိုရင်ဒီဣရိယာပုကြီးညှတာပြီးတော့မကြမိပါပဲ။စိတ်တည်ငြိမ်မှုသမာဓိတရားကြီးလည်းမှန်ကြီးဖြစ်နိုင်ပါဒီသမာဓိတရားတွေချက်တန်အားကောင်းစွာရလာပြီဆိုရင်ရုပ်ကိုရုပ်သဘောနဲ့သဘောတည်ရယထာဘုဒ္ဓဉာဏ်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 ဒါကြောင့်မို့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပဋ္ဌာန်လေအဖြစ်ဒီဣရိယာဘုတိုင်ရှုမှတ်ဖို့ကိုမြတ်စွာဘုရားဟောခဲ့တာပုဏ္ဏစာဗရံဘိက္ခဝေဘိက္ခုကိသံတော်ဝါကိသံမိတိပါဇာနာတိတိတော်ဝါတိတော်မိတိပါဇာနာတိနိသိဏောဝါနိသိဏောမိတိပါဇာနာတိတယနောဝါတယနောမိတိပါဇာနာတိဘေကဝေယံတော်များဟူရှင်သားတို့ပုဏ္ဏစာပရံရှုမပွားများအထုပ်ကိုနောက်တစ်မျိုးက ဘိက္ခုယံဒီဝါယောဂီပုဂ္ဂိုလ်သည်ကိစ္စံတော်ဝါသွားတော်ဒီဝါသွားလျင်ဒီဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္စမိတိသွားသည်ဟူ၏ပဇန္တာတိတိဝါတိအောင်ရှုပါလေ။ဒီနေ့ကဘုန်းကြီးဒီသွားမှုနဲ့စပ်ပြီးတော့ပြောခဲ့ပြီ။ဒီသွားမှုနဲ့စပ်ပြီးတော့တရားမရှုမှတ်တဲ့တရားလက်မဲ့ ယဟန်ရှင်သူများလည်းပဲတွားနေရင်တွားမှန်းသိတာပဲအញ្ញံသားဖြစ်တဲ့ခွေးမြေဝိသရှိတဲ့ဟိတ္တိဆန်လေးတောင်တွားရင်တွားမှန်းသိတာပဲဒီသွားတဲ့လူရှုယုံလေးနဲ့ကမ္မထမ်းဖြစ်ရောလားဝိပဿနာဉာဏ်ဖြစ်ရောလားဆိုတဲ့အမေးကိုအထက်ကရာဆရာကနေပြီးတော့မှန်နေတယ်။သွားရင်သွားမှသိရဆိုတာတရားလက်မဲ့ဖြစ်နေတဲ့ယဟန်ရှင်လူခွင့်မြေခွင့်စရှိတဲ့ဉာဏ်စားတရားတွေလည်းသိတယ်ဆိုတာမှန်ပါတယ်။ဒါပေမဲ့ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာအဲဒီလိုတာမန်ပုဂ္ဂိုလ်ရဲ့အတိမျိုးကိုရည်ရွယ်ပြီးတော့ဟောကြားခဲ့တာမဟုတ်ဘူးတဲ့အေဝရူပသာရဏံတန်တရာဝုဒ္ဒံတမန်ယဟန်ရှင်လူများနဲ့ခွင့်မြေခွင့်ဆရှိတဲ့ဉာဏ်သားတရားတို့ရဲ့အလေးပါအတိမျိုးကိုရည်ရွယ်ပြီးတော့ဟောကြားခဲ့တာမဟုတ်ပါဘူးတဲ့တကယ်လို့ဒီဣရိယာပဋ္ဌာန်ပိုင်းအနေအားဖြင့်

တတ္တဝါပုဂ္ဂိုလ်တစုံတတ္တဝါပုဂ္ဂိုလ်ဟူသောအစွဲလန်းအယူအစွဲကိုလည်းပဲပင်နိုင်တယ်ရှုမှတ်နေတဲ့ယောဂီရဲ့အတိအတာမန်ပဂရိတွားနေတဲ့ပုဂ္ဂိုလ်ရဲ့အတိမျိုးနဲ့ခုယောဂီရဲ့အတိနဲ့တူနိုင်ရလားတူနိုင်ပါတူနိုင်အနည်းကဘုန်းကြီးတို့ယောဂီများကိုဘုန်းကြီးပြောပြပြီလေခုဈဉ္ညာသွားပြီးတွားရင်တွားရင်လို့ရှုနေတဲ့ယောဂီ အဲ့ဒီသွားတဲ့ပုံမှာပဲခြေလမ်းလေးလှမ်းလိုက်ရင်လှမ်းတဲ့ပုံမှာညာခြေလမ်းရင်ညာလမ်းနဲ့ပဲခြေလမ်းရင်ပဲလမ်းနဲ့ရှုနေတယ်။ဒါပေမဲ့လို့စိုးစိုးပိုင်းမှာဘုရားတို့ပြောစရာရှိပါတယ်။ပြဉ္ညာကြီးပဲရှုနေတာမဟုတ်လားလို့ပြောစရာရှိပါတယ်ဟုတ်ပါတယ်။စပြီးအထုဇပုဂ္ဂိုလ်ပရမတ်ကိုဘယ်လိုမှရှုလို့မရနိုင်ပါဘူး။ပြဉ္ညာကပဲစရှုရတာ။ဝင်လေထွက်လေဆိုတာလည်းဒါခေါ်ဝပြဉ္ညာပါပဲ။တကယ်သူ့ရဲ့သဘာဝကိုမသိနိုင်သေးပါဘူး။ တဘာဝကိုသိတယ်ဆိုတာကဒီပညာကနေလွန်ဖောက်ပြီးတော့မှအားကောင်းလာတဲ့ပုဂ္ဂိုလ်ဟာတဘာဝလက္ခဏာကြီးထင်လာတာပါအခုဒီမှာလည်းပဲဉာဏ်နဲ့လည်းလမ်းနဲ့ရှုရတဲ့ပညာအမှန်ပါပဲအခေါ်အနေအားဖြင့်လည်းပညာပါအဲဒီလိုရှုနေရင်ရှုနေရင်လည်းအဲဒီရှုမှတ်တဲ့လမ်းတိုင်းလမ်းတိုင်းပုံမှာဟိုကလမ်းနာနဲ့ဒီကမတ်စိတ်လေးနဲ့ဟိုကလမ်းနာနဲ့ဒီကမတ်စိတ်လေးနဲ့တထပ်တည်းတထပ်တည်းကြာနေပြီဆိုရင် ခြေထောက်ဆိုတဲ့ပုံပန်းတံပြောက်ပြီးတော့တရွေချင်းတရွေချင်းရွေ့ပြီးတော့နေတဲ့သဘောတောက်တင်းသွားတဲ့သဘောမတွေ့ရဘူးလားတွေ့ရပါဗျာဘယ်ခြေလမ်းလာပဲရှုရှုညာခြေလမ်းလာပဲရှုရှုသိချင်ရှုသိချင်စွစွဆက်ဆက်ရှုပါယောဂီထူးထူးခြားတဲ့သဘောကိုတွေ့လာပါလိမ့်မယ်တမန်ကဆရာကလေးကိုအမှတ်ဖြစ်ရုံလေးမှတ်နေရုံနဲ့တော့ဘာမှမသိနိုင်ပါဘူးတေချာစူးစမ်းပြီးတော့ရှုနေတဲ့ပုဂ္ဂိုလ်မှာတော့ဖြင့်အဲ့ဒီမှာရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘော အဲ့ဒီရွေ့နေတာတင်းနေတာတောက်နေတာတန်းနေပြောရင်ဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဘာတရားလဲယုတ်တရားယုတ်တရားအဲ့ဒီလိုရွေ့နေတာတောက်နေတာတင်းနေတာလေးကိုသိနေတဲ့စိတ်လေးကဘာတရားလဲဒီဒီလိုလှမ်းတိုင်းလှမ်းတိုင်းဘာနဲ့မှတွေ့နေတယ်အဲ့ဒီထဲမှာခြေထောက်ဆိုတဲ့ပုံကံရှိသေးရဲ့လား မရှိတော့ဘူးမရှိတော့ဆိုတဲ့ပုံမှန်တရားလည်းမရှိတော့ဘူးငါတို့ယောက်ျားမိန်းမဆိုတဲ့အဆွေရောရှိသေးရလားမရှိတော့ဘူးမရှိတော့ဘူးလုံးဝကင်းသွားပြီအဲ့ဒီမှာတပံတရားလို့ဆွဲလာခဲ့တယ်ငါတို့ယောက်ျားမိန်းမဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဟောဒီအမှန်ယုံနာကိုသိလိုက်တာနဲ့ပြုတ်ကလားမပြုတ်ဘူးလားပြုတ်ပါတယ်ဒီကောင်လည်းပြုတ်သွားတာအဲ့တော့တာမန်ပဂရိသွားနေတဲ့ပုဂ္ဂိုလ်ကသွားရင်သွားမှသိရင်ငါသွားယောက်ျားသွားနေတယ်မိန်းမသွားနေတယ်ဈေးကိုသွားမယ်ရုံးကိုသွားမယ်လုပ်ကိုသွားမယ် ဆိုင်ကိုသွားမယ်အဲ့လိုဆွဲရင်းနဲ့သွားနေတာအခုယောဂီရဲ့သွားကြအဲ့ဒီဆွဲမျိုးရှိသေးတယ်လားမရှိပါဘူးလုံးဝအဆွဲကြီးဖြစ်သွားပြီဒါကြောင့်မို့ကမ္မထန်နဲ့စီဝါကမ္မထန်လည်းညီတယ်တတိပဋ္ဌာန်ဘာဝနာဆိုတတိပဋ္ဌာန်ဘာဝနာလည်းဖြစ်တယ်လို့ဒီမှာကျမ်းဂန်များမှာအတိအလင်းဖွင့်ပြတာဒါကြောင့်မို့ရေးသလိုရှင်မကြီးဆရာတော်ဘုရားကြီးကဒီကိစ္စလောကကိစ္စမိဒီပဇာနာတိဆိုရယ်ပါဠိတော်အတိုင်းတွားရင်တွားတယ်တွားတယ်တွားတယ်ရှုလို့ရတယ် အဲ့လိုသွားနေလို့ရှုနေတာကလည်းလည်းကိုယ်စိတ်ထဲမှာပေါ့နေရဲ့ချင်းညာခြေလမ်းလိုက်တဲ့ကံမှာညာလမ်းတယ်။ဘယ်ခြေလမ်းလိုက်တဲ့ကံမှာဘယ်လမ်းတယ်ပို့ပြီးတော့စိတ်အာရုံစိုက်လို့မရဘူးလား။ရပါဘူး။အဲ့ဒီပုံမှာစိတ်အာရုံလေးစိုက်နေသွား။အဲ့ဒီနဲ့ပို့ပြီးတော့စူးစိုက်ရှုခြင်းလို့ရှိရင်ဒီမှာခြေတော်လေးကြွလာတဲ့ကံမှာကြွရတယ်၊ခြိုက်တဲ့ကံမှာခြားတယ်၊ကြွတယ်၊ခြားတယ်။ဒီတဲ့ပို့ပြီးတော့စူးစိုက်ရှုမယ်ဆိုရင်ဟောကြွရတယ်၊လမ်းတယ်၊ခြားတယ်။ စိတ်ဆူးတဲ့ရာဒီထဲမှာပို့ပြီးတော့မရောက်ဘူးလားရောက်ပါဘူးပို့ပြီးတော့ရောက်တော့ပို့ပြီးတော့ရှိတဘာဝသဘောတရားတွေအတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဒီကျက်ပို့ပြီးတော့ယောဂီပုဂ္ဂိုလ်ဟာတတိသမารီအားကြီးကောင်းလာပြီဆိုရင်ဘုန်းကြီးတို့အထက်ကရာဆရာကဈဉ္ဉံလျှောက်တဲ့အခါမှာ6ချက်ပြတာဘယ်နှချက်ပြတာလဲ6ချက်6ချက်ကြွလာရင်ဆွဲလာရင်ကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့6ချက်မှတ် ကြွတယ်ဆိုတာခဏောင်လေးကြွလာကြွပြီးတော့မှခြေအောင်လေးအပေါ်ကိုဆွဲလိုက်တယ်ကြွဆွဲဆွဲပြီးတော့မှလှမ်းရှိကိုလှမ်းလိုက်တယ်လှမ်းမှုလေးဆုံးတော့တယ်မှာလွတ်အောက်ကိုလွတ်ချလိုက်တယ်အဲ့ဒီလွတ်ပြီးတော့မှချာကြည်ပွားချလိုက်တယ်ပြောကြမှာဖိပြီးနင်းချာနေဘယ်နှချက်လဲ6ချက်အဲ့ဒီမှာတင်းတင်းချာချာစူးစူးဆိုင်ဆိုင်မရှုပဲနဲ့အဲ့လို6ချက်ရှုလို့ရပါမလား မရနဲ့အဲ့လောက်စုနေပြီဆိုရင် သူ့ရဲ့သဘာဝလေးကြီးကျွမ်းလာတဲ့အခါကြီးမှာရွေ့ပါလာတဲ့သဘောဆွဲလိုက်တဲ့အချိန်ကြီးမှာတခါလဲပေါ့ပါလာတဲ့သဘောလေးပါလာတဲ့သဘောလမ်းလိုက်တဲ့အချိန်ကြီးမှာတင်းသွားတဲ့သဘောဟောချလိုက်တဲ့အချိန်ကြီးမှာလေးချသွားတဲ့သဘောဖိလိုက်တဲ့နင်းလိုက်တဲ့အချိန်ကြီးမှာမာသဘောပြုတ်သဘောသူ့ရဲ့ဓာတ်သဘာဝလေးတွေတိုင်းမတွေ့ရဘူးလားမရပါဘူးအဲ့လိုသဘာဝလေးတိုင်းသဘာဝယုံနာကိုသိနေပြီဆိုရင်အမှန်သိတာလားအမှားသိတာလား မှန်သိတာ။ဒီအမှန်သိတဲ့ဉာဏ်ကြီးဖြစ်လာပြီ။အဲ့ဒီအမှန်သိပြီဆိုရင် အမှန်ဒိဋ္ဌိမစင်ဘူးလား။မှန်ပါဗျာ။အလင်းရောက်လာရင်အမှောင် မပြောက်ဘူးလား။ပြောက်ပါပါဗျာ။ကဲဒီလိုဝိပဿနာဉာဏ်လေးဈဉဏ်လျှောက်ရင်းနဲ့မတွေ့နိုင်ဘူးလား။တွေ့နိုင်ပါလေ။ကဲဒီတိုင်းဆက်ပြီးလျှောက်သွားနေဆိုရင်ဒီအမှန်တဘာဝလေးတော့ယုံနာလေးတော့ပြီးတာလားဆိုတော့ခြေလမ်းလေးတလန်းလန်းလိုက်တယ်တလန်းပြစ်သွားလိုက်တော့တလန်း အသိမဖြစ်ဘူးလားဖြစ်ပါတော့ဟောဒါညာလန်းနဲ့ပြလန်းနဲ့တော့ရှုရင်တောင်မှပဲတလန်းပြလိုက်တလန်းပြတ်သွားလိုက်တလန်းပြလိုက်တလန်းပြတ်သွားလိုက်ခြိလန်းလဲခြိလန်းလဲရမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာပါပဲဖြစ်ဖြစ်ဉာဏ်တွေရောမပေါ်နိုင်ဘူးလားပေါ်နိုင်ပါဘူးအဲ့ဒီတိုင်းဆက်ရှုသွားရင်ဒီဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ကြီးရဲ့ တွေ့နေရတော့ဖြစ်မှုပြက်မှုတွေမပြတ်နှိမ့်စေတော့ချမ်းသာမလားဆင်းရဲမလားအဲ့ဒီဆင်းရဲတဲ့ဒုက္ခတရားတွေမလာပါနဲ့လို့တားလို့ရသလားမရပါဘူးကိုပိုင်လို့လားမပိုင်လို့လားမပိုင်ပါဘူးဆိုရလို့လားဆိုမရလို့လားဆိုမရဆိုမရတာကိုအတ္တခေါ်လားအနတ္တခေါ်လားအနတ္တပါဒီတော့အိဋ္ဌဒုက္ခအနတ္တဆိုတဲ့သဘောကိုဆင်းရဲနေရမှလားရှုရင်းနဲ့ရောမသိနိုင်ဘူးလားအဲ့ဒီလိုရှုရင်းနဲ့ပြီးသွားတဲ့ဉာဏ်ကိုဘာဝနာမရဉာဏ် ဘာညာလဲဘာဝနာပညာဉာဏ်ဒီအနတ္တဉာဏ်နေတာပေါင်းရောက်သွားပြီဆိုရင်ဒီဉာဏ်လေးအားကြည့်လာရင်မဉဏ်ပူဉာဏ်ဖြင့်လိမ့်မှာမျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူးထိုင်ရင်လားဈဉာဏ်လျှောက်ရင်လားဈဉာဏ်လျှောက်ပါဘူးမိမိတို့မှာဒီလိုရှုတယ်ဈဉာဏ်လျှောက်တယ်ရှုတယ်အဲ့လောက်ကြည့်အောင်ကိုပါရမီမရှိလို့ဉာဏ်မတက်ဝင်သေးဘူးဆိုရင်တောင်မြတ်စွာဘုရားဈဉ္ဉံလျှောက်တဲ့အတွက်အကျိုး၅မျိုးရတယ် အကျိုးကလည်းမျိုးရတယ်အကျိုး၅မျိုးရတယ်အဲ့ဒီအကျိုး၅မျိုးကဘာတွေလဲဆိုတော့အတ္တနဲ့ခမောဟောတိခရီးရှည်သွားနိုင်ခြင်းဆိုတဲ့အကျိုးပါအကျိုးရယ်လေခရီးရှည်သွားနိုင်ခြင်းမျိုးပါကဲဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်အများဈဉ္ညာလျှောက်နေတဲ့ပုဂ္ဂိုလ်နဲ့ဈဉ္ညာမလျှောက်တဲ့ပုဂ္ဂိုလ်ခီးသွားကြပါလား ခရီးသွားလို့ဟိုမှာတမိုင်ခန်းလောက်သွားပြီးပြီဆိုရင်စင်းညာရှောင်းလိုက်ကြမဟုတ်တဲ့ပုဂ္ဂိုလ်ဟာနေဦးကွာနာဦးကွာတန်ညာဦးဆိုကွာဆက်ရှောင်းနိုင်သေးရလားမရှောင်းနိုင်တော့ကြီးရှင်ပါနိုင်စင်းညာအမြဲရှောင်းနေတဲ့ပုဂ္ဂိုလ်ဟာတမိုင်မကဘူးနှစ်မိုင်သွားနေတယ်သွားနိုင်နေတယ်သုံးမိုင်လေးမိုင်သွားနိုင်နေတယ်ဒါကြောင့်မို့ဈဉ္ဉံကိုရှုမှတ်ပြီးတော့နေတဲ့ပုဂ္ဂိုလ်တရားမတွေ့သေးဘူးနော်တရားမရသေးဘူးထားအောင်အကျိုးငန်းလို့ရတယ်ဆိုတာကိုမြတ်စွာဘုရားပြောထားတာ အတ္တနဲ့ကမောဟောတိရဲ့ခရီးရှည်သွားနိုင်ရေးဆိုတဲ့အကျိုးရဲ့နံပါတ်၄ကပဒံနဲ့ကမောဟောတိပဒံနဲ့ကမောဟောတိကိုယ်ရောစိတ်ရောကြံ့ခိုင်မှုရှိတယ်ဈဉ္ဉံလျှောက်တဲ့အတွက်ကိုယ်စိတ်နှစ်ပါးဘာဖြစ်လာမလဲကြံ့ခိုင်ကြံ့ခိုင်လာမယ်အမြဲတမ်းစိတ်ကြံ့ကြံ့ခိုင်တဲ့ပုဂ္ဂိုလ်ဖြစ်တယ်အမြဲတမ်းခန္ဓာကိုယ်ဟာကြံ့ခိုင်တဲ့ခန္ဓာကိုယ်ပိုင်ရှင်ဖြစ်တယ် ခန္ဓာကိုယ်ကြန့်ခိုင်နေရဆိုလေးကတာမန်ယောဂဝေဒနာတွေဝင်နိုင်သေးရလားဝင်နိုင်ပါဘူးဝင်နိုင်တော့ဒါကြောင့်ကိုယ်ရောစိတ်ရောကြန့်ခိုင်ခြင်းဆိုတဲ့အကျိုးပဲရတယ်နောက်ပြီးတော့ဒါရင်လားဆိုတော့ပဒံနဲ့ကမောဟောတိတဲ့အပမဒောဟောတိအပမဒောဟောတိဆိုတာကတော့ယောဂါကြီးကင်းစင်တယ်။ဘာကြီးကင်းစင်လဲ။ယောဂါကြီးကင်းစင်ပါလေ။စဉ္ညာနာအမြဲရှောက် ရင်းညာမြဲချောင်းနေတဲ့ပုဂ္ဂိုလ်ဟာမိမိတို့ယောဂဝေဒနာတွေကင်းစင်ပြီးတော့အသက်တိုးမလားအသက်ရှည်မလားအသက်ရှည်ပါဘူး။ကဲဘုန်းကြီးတို့ယောဂီများရောအသက်တိုးရင်လားရှည်ရင်လားရှည်ပါဘူး။ရှည်ရင်ရင်းညာများများလျှောက်ဖို့လိုဘူးလားလိုပါဘူး။ခုဘုန်းကြီးပြောနေတာကရင်းညာလျှောက်ဖို့အတွက်ရင်းညာရှည်မှာရင်းညာလျှောက်ဖို့တိုက်တွန်းတာနော်။မထိုင်ရဘူးထိုင်မရှိမှရဘူးပြောတာမဟုတ်ဘူးနော်။သူ့ချိန်လေးနဲ့သူပြောတာ။ ဒေါနိကျဲတဲ့တော့ယောဂီကမဆိုင်မဲနဲ့ဈဉ္ဉံကြီးတွေလျှောက်ပြီးသွားနေလို့ခက်နေမှာဟိုလျှောက်ဒီလျှောက်ဟိုကြည့်ဒီကြည့်နေအဲဒါဘုန်းကြီးတိုက်တွန်းနေတာကဈဉ္ဉံမှလေးလေထန်ရှုမှတ်တယ်လို့ဒီကျိုးကြီးရတယ်ဆိုတာကိုဘုန်းကြီးပြောလို့လားတချို့ကဆရာတော်များကလည်းဈဉ္ဉံကိုမညွှန်ကြားခဲ့ဘူးထိုင်ကမ္မထာပဲညာတော်အဖြစ်ပြီးကြတယ်ခန္ဓာနဲ့ထားပြီဆိုရင်ပြီးပြီကိုယ့်အကူစကားပြောကြမလားစားကြတောက်ကြမလားဆွေးနွေးကြမလားအိတ်ကြမလားဒါပဲ အခုဒီမှာမဟာစီအချိန်ပြည့်တရားစခန်းကြတော့အချိန်ပြည့်ချင်းတူရမယ်လို့လည်းပဲထိုင်တာတော့တင်မဟုတ်ဘူးရက်တော့လည်းမရှိမှရဘူးလားရှိပါဘူး။သွားရင်လည်းမရှိမှရဘူးလားရှိပါဘူး။လျှောင်းရင်လည်းမရှိမှရဘူးလားရှိပါဘူး။စားရတောက်တဲ့နေရာရောမရှိမှရဘူးလားရှိပါဘူး။ကဲနားချိန်နဲ့ရှိသေးလားမရှိပါဘူး။ရှိတော့ဘူးနော်။ဘုန်းကြီးကိုရန်ကုန်မြို့မှာမာဂိတာလန့်ရိတ်တံမှာကျေးဇူးတော်ရှင်မာဂိဆရာတော်ဘုရားကြီးရဲ့ချီးမြှောက်မှုနဲ့ဘုန်းကြီးရဲ့သက်တော်30နှစ်ပြည့် 32နှစ်လောက်ပဲရှိပါသေးတယ်။ယဟန်ဝါစစ်တဝါရီယာလေးပဲရှိပါသေးတယ်။အဲ့ဒီအချိန်မှာဘုန်းကြီးကိုဆရာတော်ဘုရားကြီးကကမ္မထာနာစီရရှင်နဲ့ခန့်အပ်တယ်။အဲ့ဒီကမ္မထာနာစီရရှင်နဲ့ခန့်အပ်တဲ့အခါမှာမြို့သမီးယောဂီများကိုဘုန်းကြီးဆရာတော်ကြီးဥတ္တဝရရဲ့လက်ထောက်ခြင်းနဲ့မြို့သမီးယောဂီများကိုခွဲပြီးတော့ဘုန်းကြီးတရားမေးရတရားဆရာပါ။အဲ့ဒီခါမှာဒကမာကြီးတယောက်တရားရှောင်ရင်းနဲ့သူပြောတာလေဘုန်းကြီးအမှန်ရတယ် ရှင်ပြတကယ်တော့အိမ်မှာလုံများလုံးလို့နားကျင်မရှိလို့ငါတော့ရိတ်တာသွားပြီးနားလိုက်ဦးမယ်ဆိုပြီးသားတယ်ဗျာရှင်ပြတို့ရိတ်တာရောက်တော့ပါတယ်တစ်ချိန်လေးမှနားကျင်မရှိဘူးစိတ်လေးကူးမယ်အောင်စိတ်ကူးကူးရလို့မှတ်ပါဆိုတော့ဘယ်လိုမှနားကျင်မရှိတော့ဘူးဗျာသူကပြောပြတာသူပြောပြတာလေဘုန်းကြီးမှတ်မိတယ်အဲတော့အိမ်မှာအလုပ်တွေများလုံးလို့နားကျင်လို့ရိတ်တာလားဖြစ်ရိတ်တာရှင်ပြတို့ရိတ်တာရောက်တော့နားကျင်လေးကိုတစ်ချိန်မှမရှိဘူး အဲ့ဒီမှာစိတ်လေးကူးရရင်တော့လည်းအဲ့ဒီစိတ်ကူးရင်စိတ်ကူးရမှဆိုတော့ဘာမှကိုနားကြီးအားကြီးမရှိတော့ပါလားခင်ဗျာဆိုတာဒီမှာနားကြီးအားကြီးရရှိသေးတယ်လားမရှိပါဘူးချိန်ကြီးအစ်စ်ဟုတ်တယ်လားမဟုတ်ဘူးလားဟုတ်ပါရဲ့တကယ်အချိန်ကြီးအချိန်နဲ့တပြေးညီလုံးဝညံ့နာနေရတဲ့အချိန်မရှိဘူးထိုင်ထိုင်တယ်မှာရက်ရက်တယ်မှာသွားသွားတယ်မှာဆဆတယ်မှာအိပ်အိပ်တယ်မှာမိမိရဲ့ဒီမှာတံပြန်ပိုင်းမှာဆိုရင် တန်ဃာတော်များဆိုရင်သင်္ကဝတ္တယုံနာရမ်းတာကစမလို့ပါလူများမှာဆိုရင်မိမိခါဝဝတ္တအင်းကြီးဝတ္တတပည့်ရမ်းတာတပည့်တင်တာအာလုံးရှုမှတ်ဖို့ဒါမြတ်စွာဘုရားအပြည့်စုံဟောတာဘုန်းကြီးကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးပို့ဟောတာမဟုတ်ဘူးဒါသံသင်မိုင်းဆိုတာတိဋ္ဌာနာသုတ်တန်ကြီးမှာပြန်ကြည့်တယ်အဲဒီမှာသံသင်မိုင်းမှာတကယ်ကိုမိမိရဲ့လှုပ်ရှားမှုရကိုယ်မှုဆမ်းမှုကစပြီးတော့မလွတ်အောင်ရှုမှတ်ဖို့ အဲ့လိုအချိန်နဲ့တပြေးညီအချိန်ပြည့်ရှုမှတ်နိုင်ဖို့အတွက်တရားနဲ့ပဲအမြဲတမ်းအချိန်ပြည့်နေနိုင်ဖို့အတွက်အချိန်တိုင်းကိုဘုန်းကြီးတို့ယောဂီများစိတ်စီထားနိုင်ဖို့အချိန်တိုင်းပါစီထားနိုင်လို့လေစိတ်စီထားနိုင်ဖို့လောကကြီးကအချိန်ဟာတန်ဖိုးကြီးလားမကြီးဘူးလားကြီးပါဘူးရတဲ့အချိန်လေးကိုမိမိအသုံးချမယ်ဆိုရင်နိဗ္ဗာန်တရားကိုကျိုးမရနိုင်ဘူးလားရပါပါ အဲအဲ့ဒီလိုအကျိုးရနိုင်တဲ့အခြေကိုမိမိကတကယ်ကိုလောကမှာစိတ်ဆိုတာတန်ဖိုးကြီးဆုံးပဲဒါကြောင့်အခြေကိုဘုန်းကြီးတို့ဒီမှာအခြေတိုင်းစိတ်စီထားခြင်းရှုမှတ်နေဖို့မလိုဘူးလားလိုပါရဲ့အဲ့လိုရှုမှတ်နေတာအချိန်တိုင်းချိန်တိုင်းပါစည်းနေတာလေအေးစိတ်စည်းနေတာတကယ်ကိုတန်ဖိုးကြီးဆုံးပဲအဲ့ဒီမှာအချိန်တိုင်းတုံးချလို့မိမိတုံးချနိုင်ပြီဆိုရင် နိဗ္ဗာန်ထိအောင်အကျိုးမရနိုင်ဘူးလားရနိုင်ပါဘူးအကျိုးရနိုင်တယ်အဲကြောင့်ဘုန်းကြီးတို့ဒီမှာအပ္ပပါရောဟောတိဈဉ္ဉံလျှောက်ခြင်းအပြင်အဲ့ဒီပုဂ္ဂိုလ်ဟာကျမ်းမာပြီးတော့အသက်ရှိရှိမနေရဘူးလားမရပါဘူးသက်ရှိရှိနေရတယ်ဒါကြောင့်မို့သက်ရှိရှိနေခြင်းရင်မလုပ်ရမှာလေဈဉ္ဉံခြင်းရောက်ရင်ဈဉ္ဉံကိုချာချာနာနာရှောက်ချာချာနာနာဈဉ္ဉံလေးရှောက်ပါဘုန်းကြီးတို့ကဈဉ္ဉံလျှောက်ခြင်းအပြင် အသက်ရှည်တဲ့သာရဏလေးတစ်ခုကိုဘုန်းကြီးတို့ပြောကြမှာမြတ်စွာဘုရားလက်ထက်ကမြတ်စွာဘုရားရဲ့ကျောင်းတစ်ပါးဖြစ်တဲ့ဘိမသာရမင်းကြီးအမင်းကြီးတယ်လေဘိမသာရမင်းကြီးအဲ့လိုဘိမသာရမင်းကြီးကိုဘုန်းကြီးတို့အချင်းချင်းလေးပဲပြောကြဆိုတားတော်ဖြစ်တယ်အစတတကနေပြီးတော့ရှင်နန်းစည်းစိမ်ယူပြီးတော့မင်းလုပ်ခြင်းလို့အဲ့ဒီမှာအကုန်လုံးတခါလဲ မင်းစီစဉ်ကိုရဖို့အတွက်ဖခင်ကြီးကိုဖခင်ကြီးတို့ကြီးကိုအကျဉ်းချအကျဉ်းချထားပြီးတော့မင်းစီစဉ်ကိုစေတနာနဲ့ခံစားမယ်ဆိုပြီးယူတယ်အကျဉ်းချထားတဲ့အခါမှာမိခင်ဖြစ်တဲ့မေတော်ကြီးကိုတော့ဖြင့်အဝန်ထွက်ခံအဲ့ဒီချိန်မှာဟိုကဘွယ်တော်သားလေးဆက်တာသူကတော့အကျဉ်းချထားပြီးလို့ရှိရင်ကတော့ခမတော်ကြီးတက်ရှိရှင်နေရမှာမဟုတ်ဘူးလို့သူတွေ့တယ်ဒါပေမဲ့လို့ မေတော်ကြီးဝန်ခံရတဲ့အတွက်ကြောင့်မေတော်ကြီးဝန်ခံရတဲ့အတွက်ကြောင့်ဝိရဒာရေပုံမှန်သုံးဆောင်နေရတဲ့အတွက်ဟိုကကြည်ကြည်လင်လင်လန်းလန်းဆန်းဆန်းဒါနဲ့မေးကြည့်တဲ့အခါကျတော့ဒီလိုအကြောင်းကြောင့်ဆိုတော့ဒီလိုဆိုရင်မေတော်ကြီးလက်ထဲမှာဘာမှယူမသွားစေရဆိုပြီးအမိန့်ချမှတ်လိုက်ဝင်တော့ဝင်ထွက်ခွင့်ရတယ်ဒါပေမဲ့လက်ထဲမှာဘာမှစားစရာတော့စရာတွေဘူးပွဲတော်သားတွေယူမသွားအောင်ဆိုတော့အဲ့ဒီမှာအင်းကြီးဘဝစားတွေထဲမှာဖို့ပြီးတော့ယူသွားတယ် အင်ကြီးဝတ်စားတွေမှာခုတ်ပြီးယူသွားတဲ့အခါကျတော့ခေါင်းပေါ်မှာခေါင်းနဲ့စလုံးထဲမှာထည့်ပြီးတော့ယူသွားတယ်။ခေါင်းနဲ့ထုံးပြီးတော့အဲဒီလိုယူသွားတဲ့အခါကျတော့ဒီเจ้าကိုဇာတတပြည်တဲ့အခါကျတော့မေတော်ကြီးခမဲတော်ကြီးထံဝင်တဲ့အခါမှာအပေါ်အင်ကြီးညာမဝဲရဘဲနဲ့ရင်ရှားဝက်ပြီးတော့စပင်ကိုလည်းဘာရချပြီးသွားရမယ်ဆိုအမိထုတ်ပြန်။အဲဒီအမိထုတ်ပြန်တဲ့အခါမှာမေတော်ကြီးကဘာလို့ရပြန်လဲဆိုတော့ထောပါစီဦးတွေဆိုရင်မှတုတ်လေး။ ခန္ဓာကိုယ်အပေါ်ပိုင်းမှာထောပါစီဘူးတွေတုံလင်းပြီးတော့အဲ့ဒီမှာအကျဉ်းတော်လည်းဝင်ရတယ်အဲ့ဒါနဲ့တခါဒီเจ้าညာကိုဟိုမှာစပင်ထဲမှာထောပါစီဘူးတွေခန္ဓာကိုယ်ထောပါစီဘူးတွေတုံလင်းပြီးတော့စားတောင်နေရတယ်ဆိုတော့ဒါနဲ့အသက်ရှင်နေတယ်ဒီလိုဆိုရင်မေတော်ကြီးကိုလုံးဝဝင်ခွင့်မပြုဆိုပြီးတော့အဲ့ဒီမှာမေတော်ကြီးဝင်ခွင့်မရတော့ဝင်ခွင့်မရတဲ့အခါကျတော့ပင်သာရမင်းကြီးစားဖို့တော့ကိုစာဟာရရရလားမရပါဘူး အဲ့ဒီမှာအစာဟာရမရတဲ့အခါမှာပင်ပါရမင်းကြီးကဘာလုပ်နေလဲဆိုဈဉ္ညာရှုမှတ်နေတယ်ဘာလုပ်နေလဲဈဉ္ညာရှုမှတ်ပါဘိမတာရမင်းကြီးဟာသောတာပန်အရိယာပုဂ္ဂိုလ်ပါရိယာနဲ့သောတာပန်သောတာပန်ဆိုတော့တရားလေးနဲ့ရှုမှတ်ပြီးတော့မနေတတ်ဘူးလားနေတတ်ပါဘူးနေတတ်တယ်အဲ့ဒီမှာဈဉ္ညာအမှတ်တရားလေးနဲ့ရှုမှတ်အဲ့ဒီမှာဈဉ္ညာရှောက်ပြီးရှုမှတ်နေတဲ့တရေလာလဲခြေလိုက်မသေးသေးဘူး လည်းရောမဆန်နေတရက်လာလည်းလည်းရောမဆန်နေခုနှစ်ရက်ကျော်သွားပြီလည်းရောမဆန်နေအဲဒီမှာသတ္တနာမင်းကမေးတယ်ဘယ်နဲ့လဲခမဲတော်ရင်လည်းရောမဆန်ပြီတော့မဆန်သေးဘူးဘာကြောင့်လဲအစာလည်းမစားရဘူးမို့လားမစားရဘူးဘာကြောင့်ဒီလိုတက်ရှိနေတာလဲဆိုတော့ရှင်ဗျာဈဉ္ဉံကမ္မထံတရားရှုမှတ်နေလို့ပါဈဉ္ဉံဣရိယာပုညတနေလို့ပါ ဘာဣရိယာပုမျှတနေတာလဲ။ဈဉ္ညာဣရိယာပုမျှတနေတဲ့အတွက်ကြောင့်ကျမ်းမာပြီးသိရှိနေပါလေဗျာ။ဆိုကဲဒီလိုဆိုရင်ဈဉ္ညာမလျှောက်နိုင်အောင်ခြိဘဝဓာခွဲရှမ်းမိခဲ့ရဲရဲတင်နေတော့ဆိုတော့အဲ့ဒီချိန်ခြိဘဝဓာခွဲရှမ်းမိခဲ့ရဲရဲတင်တော့ခမေတော်ကြီးဈဉ္ညာလျှောက်နိုင်သေးရဲ့နော်။အဲ့ဒီအချိန်မှာပဲလိုက်ရောဆံသွား။ဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်အစာအာဟာရမစားရရင်တောင်မှ အသက်ရှိရှိမနေရဘူးလားမနေပါဘူးဒါကြောင့်ဈဉာဏ်လျှောက်တဲ့အတွက်အသက်တူမလားအသက်ရှိမလားနော်အသက်ရှိမယ်နောက်ပြီးတော့နံပါတ်၄အတိဒံပိဒံခာယိကံသာယိကံတမ္မာပရိနာမပစ္ဆာမိပစ္ဆာတိဒီစားထားတဲ့အစာတွေကိုဈဉာဏ်လျှောက်ခြင်းအပြင်နဲ့စားထားတဲ့အစာတွေကြည်ကျစ်တယ် ဘုန်းကြီးတို့စားထားတဲ့စားတွေကြည်ကျက်ဖြစ်ရင်စားကြည်ခြင်းရင်ဘာလို့ရမှာလဲစောစားပြီးအိယာတန်းဝင်ရမှာလားဘာလို့ရမှာလဲဒီဘုန်းကြီးတို့ယောဂီများတတိရှိနော်စောစားပြီးရနဲ့တန်းပြီးတော့ခါရဲပဇာလေးစီကြောပြီးအိယာကိုတက်ပြီးတော့နားလိုက်မနားလိုက်ရအောင်ဈဉ္ဉံအိယာဘုံနဲ့ဈဉ္ဉံရှောင်းဈဉ္ဉံရှောင်းပြီးတော့ရှုမှတ်ပြီးမှတက်တက်နားရနားဈဉ္ဉံရှောင်းခြင်းအပြင်စားတာတဲ့အစာတွေကြည်ကျက်တယ် နောက်တစ်ခါနံပါတ်5စေကမာရိကတော့တမ္မာရိစိတ္တจิตတိကိုဟောဒီဈဉ္ဉံလျှောက်တဲ့အတွက်ကြောင့်မူရထားတဲ့တမ္မာရိတွေမပြည့်စည်ဘူးမရသေးတဲ့တမာရီလည်းရတယ်ရထားတဲ့တမာရီရောပြည့်စည်ရလားပြည့်စည်ပါဘူး။ကဲတရားမတွေ့သေးတောင်မှအကျိုးဘယ်လိုမျိုးရလဲ။အာမေပါ။ငါမျိုးရတယ်။နံပါတ်1ကခရီးရှိသွားနိုင်ခြင်းဆိုတဲ့အကျိုးနံပါတ်2ကကိုယ်စိတ်ဤ ကြံ့ခိုင်ရေးဆိုတဲ့အကျိုးနံပါတ်3ကပါတယ်လေကျမ်းမာပြီးတော့အသက်ရှင်ရေးဆိုတဲ့အကျိုးနံပါတ်4ကစားကြတဲ့စားရည်ဖြစ်နေဆိုတဲ့အကျိုးနံပါတ်5ကရထားတဲ့ဓမ္မာရီတွေမပြည့်စည်ခြင်းဆိုတဲ့အကျိုးဘယ်နှမျိုးလဲမှန်ပါပါကဲဈဉ္ညာဣရိယာကိုရှုတဲ့သလားမရှုတဲ့ဘူးလားရှုတယ်ပါရှောက်တဲ့သလားမရှောက်တဲ့ဘူးလားရှောက်ပါပါအမလေးတိတ်ကောင်းတာပဲဒီမှာဈဉ္ညာဣရိယာကိုကအကျိုးတွေအင်တန်များတာပဲကဲဒါလေးကိုစူးကြည့်အောင်နိ ခရီးသွားနိုင်ခရီးသွားနိုင်ကြံခိုင်အားဖြင့်ကြံခိုင်အားဖြင့်သင်္စီယောဂသင်္စီယောဂသာကြည်ချက်သာကြည်ချက်မပြတ်သမာဓိမပြတ်သမာဓိငါးပါးရှိ သွားသိပညာအကျိုးဒီသွားသိပညာအကျိုးဒီခရီးသွားနိုင်ခရီးသွားနိုင်ကြံ့ခိုင်အားဖြင့်ကြံ့ခိုင်အားဖြင့်သင်္စင်ယောဂသင်္စင်ယောဂသာကြည်ကျ သမာဓိဖြင့်မပြည့်သမာဓိမပြည့်သမာဓိငါးပါးရှိငါးပါးရှိသွားတိခြင်းချံအကျိုးဒီသွားတိခြင်းချံအကျိုးဒီခြင်းချံရဲ့အကျိုးဘယ်နှမျိုးရလဲငါးမျိုးရနိုင်လေတကယ်လို့မိမိရဲ့ဗာရမီလည်းရှိမယ်ဆိုဈဉာဏ်မှလည်းရှုမှရင်လည်းယုံနာဖြစ်ဖြစ်သဘောတွေအသိနိုင်မလားသိနိုင်ပါဘူးအဲ့ဒီကနေဖြစ်ဖြစ်ဉာဏ်တွေအားကောင်းလာတဲ့အခါကျတော့ဟောအနတ္တစိုးမရတဲ့ နတ္တဝိပဿနာဉာဏ်နဲ့အာကောင်းထက်သန်စွာပြည့်စုံစွာရပြီဆိုရင်ဝိပဿနာဉာဏ်နဲ့ပြည့်စုံပြီးတော့မညာပူညာဖြင့်မိဂံတိအောင်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်ပါဘူးဒီတဲ့ပါရမီလို့ရှိမယ်ဆိုရင်မနေ့ကပြောခဲ့တဲ့သုပ္ပတ္တယဟန်ကြီးကဲ့သို့ဉာဏ်ရှောင်ရင်းနဲ့ကိလေသာအလုံးကုန်ခံပြီးတော့ယဟန်တိအောင်မဖြစ်နိုင်ဘူးလားနော်ဖြစ်နိုင်ပါဘူးဒီလောက်ဆိုရင်ဘုန်းကြီးတို့ပြစ္ဆန်သွားကိစ္စံတော့ဝကိစ္စမိတိဆိုရယ်စဉ်းဉဏ်သွားခြင်းရဲ့အကျိုးတရားလေးဒီလောက်ဆိုရင်သဘောပေါက်ပါပြီ ဒါကြောင့်မို့ဈေးညာလျှောက်ရှုမှတ်ရင်းနဲ့လေတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးတရားမရနိုင်ဘူးလားရနိုင်ပါဘူးရနိုင်ပြီနောက်တစ်ခါနံပါတ်1ကထိတော်ဝါထိတော်မြေတိပါဇာနာတိတဲ့ထိတော်ဝါထိတော်မြေတိပါဇာနာတိထိတော်ဝါဘုန်းကြီးတို့ယောဂီများရက်တော်လေးဝါရက်လျင်လေးဝါရက်တော်ရဆယ်ရက်ခန့်ရက်စဉ်မူဒီထိတော်မြေတိရက်ဒီဟူ၍ပါဇာနာတိတိဝါတိအောင်ရှု ရက်တဲ့အခါမှာလည်းပဲရက်တဲ့အမူအရာလေးကိုသူ့ရဲ့အရှိကိုအရှိတဘာဝလေးအတိုင်းသိအောင်ရှုရမယ်။တကယ်တော့ရက်တယ်ဆိုရင်ခန္ဓာကိုယ်ကြီးဟာခြေပြားကနေပြီးတော့အပေါ်ကိုမှတ်ပြီးတော့ထောင်းနေတဲ့သဘောဟုတ်တယ်မဟုတ်လား။ထောင်းနေတဲ့သဘောလေးကိုကိုယ်ကရက်နေတဲ့အခါမှာဆံပြားကခြေပြားတန်အောင်တကူလုံးကိုအာယုဆိုင်ပြီးတော့ရက်တယ်ရက်တယ်ရှုရမှာ။ ဘုန်းကြီးတို့ဒီမှာရက်ရရှိတဲ့ခါမှလည်းပဲသိရမှာတော့သောသောကကိစ္စတော်ဝကိစ္စမိတိပဇာနာတိတိတယ်လို့ပါပဲဌာနာတိတုပိဣဒေဝနယောတဲ့ရချင်းအစရှိပြီလို့လည်းလည်းပဲအဲ့ဒီသောသောကပြောခဲ့တဲ့ကိစ္စမိတိနေ့အတိုင်းပဲထက်တရာပြီးအထူးရချင်းစပြီလို့လည်းလည်းပဲတိဋ္ဌာမိတိနိတိရမိတိတေယနာမိတိစိတ်ဓာတ်ရံ့ညီထိုင်ညီ တရားမည်ဟူသောစိတ်ကြံစီသည်ကြံစီသောစိတ်သည်ဥပ္ပစ္စတိရှိဟုဆိုဖြစ်ပေါ်တယ်။ရက်နေဆိုရင်လည်းပဲရက်ချင်တဲ့စိတ်ကလေးကပထမဦးဆုံးဖြစ်တာ။စိတ်ကဥစွာပေါ်လာတယ်။အဲ့ဒီရက်နေဆိုတဲ့စိတ်ကလေးဥစွာပေါ်လာတယ်။အဲ့လိုပူလာတဲ့ပြီးတော့မှတန်းထိုးရက်နေထိုင်ပြီးလျှောင်းနေဟူသောကြံစီသောစိတ်ကဝါယံစနေတီတောင့်တင်းမှုလှုပ်ရှားမှုကိုဖြစ်ပေါ်စေ၏ ကိုကြီးတို့ဟိုကျပောင်ယုတ်ကြီးတွေပါကြီးတွေရှိပါနဲ့ယုတ်တွေရာဘာယုတ်ကြီးတွေပေါ့နိအဲ့ဒီယုတ်ကြီးတွေမှာသူကသူလင်းမရှိတဲ့ကလဲနေတယ်အဲ့ဒီမှာလင်းလေးထိုးလိုက်ပြီဆိုရင်တခါလေတင်းကားလာပြီးတော့တောင်းတော့ကြီးထိုင်ရင်ထိုင်တဲ့ပုံစံရရင်ရက်တဲ့ပုံစံကြီးမရဘူးလားမရပါဘူးသူဒီမှာရမယ်ထိုင်မယ်လျောင်းမယ်ဆိုရင်ကြံအဲ့ဒီကြံစီတဲ့စိတ်ကဖြစ်ပေါ်လာတယ်အဲ့လိုစိတ်ဖြစ်ပေါ်လာရင်ဝါယာစနစ်ကြီးတောင့်တင်းမှုလှုပ်ရှားမှု တတ္တိထုကိုဖြစ်ပေါ်စေဝါရောအဲ့ဒီတောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းတွန်းကံမှုတတ္တိထုကိုဒီတောင့်တင်းမှုဆိုတဲ့လေတန်းဟာတွန်းကံမှုတတ္တိထုကိုဇနီးတည်ဖြစ်ပေါ်စေတယ်ဒါကြောင့်စိတ်တကိယဝါရောတာတဝိပါရိနာစိတ်ကပြုအပ်သောတောင့်တင်းလှုပ်ရှားမှု၏ပြန်လည်လှုပ်ရှားခြင်းကြောင့်တက္ကလတ္တကာယတာတကိုယ်လုံး၏ကောတိပကြကောတိရောပတ္တကောတိရောပဋ္ဌာယပုတ္တိတပါဝောတဲ့ အောက်အစွန်းကနေပြီးတော့အထက်မှာထောင်နေခြင်းကိုဌာနတိရက်ချင်းဝေဝစတိခေါ်ဆိုတာလေအောက်ဆုံးကနေပြီးတော့ဒီမှာအပေါ်ကိုမမှန်ကြီးဆန်းဆန်းကြီးထောင်းနေတဲ့သဘောကိုထိုင်နေခေါ်သလားရက်တယ်ခေါ်သလားရက်တယ်ခေါ်ဒီရက်နေတဲ့အမူအရာရက်တယ်လို့ခေါ်တာအဲ့ဒီရက်နေတဲ့အမူအရာလေးကိုဘုန်းကြီးတို့ရှုတဲ့အခါဉာဏ်တော်အားဖြင့်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ပေါ့ဈဉ္ညာကိုတကယ်ရိုးရိုးတည်တည်လျှောက်တဲ့ပုဂ္ဂိုလ်ပေါ့နော် ဈဉ္ဉံကိုရိုးရိုးသေးသေးလေးရှုမှတ်ပြီးရှောင်နေတဲ့ပုဂ္ဂိုလ်ဟာတတ်မှတ်ချက်ရှိတယ်။ဒီနေရာကနေပြီးတော့ဒီလမ်းဒီနေရာရောက်ပြီဆိုရင်ဈဉ္ဉံလမ်းဟာအဆုံးပဲဒီနေရာမှာစမယ်ဒီနေရာမှာဆုံးမယ်။ကိုတတ်မှတ်ထားတဲ့နေရာကိုဈဉ္ဉံလျှောက်ကိုဆုံးသွားပြီဆိုရင်ပြန်ဖြည့်မှလားရရမှလားရရမှ ဈဉ်ဉဏ်ဆုံးသွားပြီဆိုရင်ရရမှာဘုဘုန်းကြီးတို့ယောဂီများအခုရှောက်နေတာကိုဘုန်းကြီးတစ်ခါတည်းသတိထားမိပါတယ်ဟိုအကြောင်းကနေလမ်းကြည့်ဈဉ်ဉဏ်လျှောက်တယ်ဆုံးလာတဲ့တစ်ခါလည်းဟိုဘက်ကိုလှည့်ချလိုက်တာတစ်ပတ်လင်းသွားတာတခါတရံမှာဆုံးပြီဆိုတာနဲ့ဟိုးရှေ့ကိုတူယူစီလှမ်းပြီးကြည့်နေတဲ့နေရာလှမ်းကြည့်နေတယ်ရက်တဲ့အမှုရာကိုမရှိဘူးတကယ်တမ်းကျတော့ဈဉ္ညာဆုံးပြီဆိုရင်ကိုယ်တတ်မှတ်တဲ့နေရာဆုံးပြီဆိုတာနဲ့ကြော်လေးဆုံးရ ဇုံရက်ပြီးတာနဲ့မျက်စိလေးကဖွင့်ထားရမှာလားမှိတ်ရမှာလားမျက်စိလေးမှိတ်လိုက်မျက်စိလေးမှိတ်ပြီးဆံပြားကခြေပြားတက်အောင်တကိုယ်လုံးကိုအာယုံပြုတဏှာကိုအာယုံစိုက်ရမှာလားတကိုယ်လုံးလားတကိုယ်လုံးကိုစိတ်အာယုံပြီးစိုက်ပြီးတော့ရက်တယ်ရက်တယ်တပြင်းလေးချလိုက်တာလေးနဲ့ရက်တယ်လို့ရှုတာလေးနဲ့တထထကြအောင်ပါ တပြင်းချင်းချလိုက်တာလေးနဲ့ရက်တယ်ဆိုတာလေးနဲ့တစ်ထပ်လေးကြာအောင်အဲ့ဒီမှာအဲ့လိုစိတ်လေးနဲ့ခြုံပြီးရှုတဲ့အခါမှာရှုပ်ပုဂ္ဂိုလ်ကစိတ်ခန္ဓာကိုယ်ကိုခြုံလို့မရဘူး။ဘာနဲ့ဥမာပေးရမလဲဆိုရင်ဘုန်းကြီးတို့ရေချိုးတဲ့အခါပေါ့။ဒီမှာတော့ဟွာနဲ့ပဲရေပန်းနဲ့ပဲချိုးကြတယ်ပေါ့ထားတယ်။အဲ့တော့ရေပန်းနဲ့ချိုးတယ်ဆိုရင်လည်းခေါင်းပေါ်ကနေပြီးတော့ရေချိုးကြတယ်ကခေါင်းပေါ်ကနေရေပန်းကရေကျလာရင်ပခုံးပေါ်ပခုံးပေါ်ကနေကိုယ်ပေါ်ကိုယ်ပေါ်ကနေခါပေါ်ခါပေါ်ကနေပေါင်ပေါ်ပေါင်ပေါ်ကနေခြေထောက်ပေါ် အဲ့ဒီကျွန်တော်ဘဝကြီးကျမ်းကြီးကြာသွားတာပဲလေအဲ့ဒီရေအကုန်လုံးစီးကြနေတယ်လို့ပဲကိုယ်စိတ်ကတခါလဲခေါင်းဘဝကြီးဆံများကနေစားပြီးတော့ခြုံပြီးဒီဘုံလုံးကိုခြုံကြည့်လိုက်အဲ့လိုခြုံပြီးတော့ရက်တယ်ရက်နေတဲ့အမူအရာလေးကိုကိုယ်အာရုံထဲမှာထင်းလာအောင်ရက်တယ်ရှုလိုက်အဲ့လိုရက်တယ်ရက်တယ်ရက်တယ်လို့ဖြည်းဖြည်းမြန်မြန်ရှုရမှာမဟုတ်ဘူးနော်တစ်ချင်းချင်းနဲ့စိတ်ကိုတခါလဲလွှမ်းခြုံလိုက်ခြုံပြီးတော့မှရက်တယ်ရက်တယ်ရှုလိုက် အဲ့လိုရှုတဲ့အခါမှာယောဂီဘာသိမလဲတောင့်တင်းနေတဲ့သဘောသိလိမ့်မယ်။ဘာသိလာမလဲ။တောင့်တင်းနေတဲ့သဘောသိပါခန္ဓာကိုယ်ရနိုင်တယ်ဆိုတာလေတမ်းမပါဘဲနဲ့ရလို့ရမလားမရပါဘူးလေဖြတ်ထားတဲ့ပုဂ္ဂိုလ်ရလို့ရရလားမရပါဘူးမရဘူးအဲ့လိုဒီမှာထောက်ကန်နေတဲ့သဘောတောက်တင်းနေတဲ့သဘောဒီသဘောကြီးထင်ရှားနေတယ်အဲ့ဒီမှာရနေတဲ့မူရာကိုရတဲ့ရတဲ့လို့မှတ်နေ တောင့်တင်းနေတဲ့သဘောတွေ့ရတယ်။တခါတရံရင်းပြီးလှုပ်နေတဲ့သဘောတွေ့ရတယ်။တခါတရံဘယ်လိုတွေ့ရလဲ။ရင်းပြီးတော့ခန္ဓာကိုယ်လှုပ်နေတဲ့သဘောတွေ့ရတယ်။ရင်းနေတယ်လှုပ်နေတယ်ဆိုတာလည်းပဲဝါရောတတ်ပဲ။ဘာတလဲ။ဝါရောတတ်ပါပဲ။ဒီရက်တဲ့အမူအရာကိုရှုရတဲ့အခါမှာဝါရောတတ်ဟာထင်ရှားဆုံးပဲ။ ပါဒအဖြစ်ရှာလို့မယ်ဝါယောဒဝါယောဒဝါယောဒရဲ့သဘောတဘာဝကဟိုကကြည့်ထောက်ကန်တဲ့သဘောထောက်ကန်တောင့်တင်းလျှော့သွားတဲ့ဟာလေဝါယောဒရဲ့သဘောရင်းရနေတာဝါယောဒရဲ့သဘောလှုပ်ရှားနေတာဝါယောဒရဲ့သဘောရွေ့ရွေ့ရွေ့ရွေ့နေတာဝါယောဒရဲ့သဘောရင်းရလှုပ်ရှားရွေ့သွားတတ်တယ်သူ့လိုရပဲကိုကစိတ်ကရှေ့ကိုစိတ်ညွှန်လိုက်ရင်ဒီရွေ့သွားတာတောင့်တင်းသွားတာကရှေ့ဘက်ကိုရွေ့ရွေ့သွားတယ် သူ့လိုရာပဲတွန်းလျက်ဆောင်တည်ဝါရောတာတိမှညာယောဂီကျေးဇူးတော်ရှင်မာရိဆရာတော်ဘုရားကြီးကဝါရောတာလေးကိုခွဲခြားပြောထားတာဒါကြောင့်ခုရက်နေတဲ့အခါမျိုးမှာဘုန်းကြီးတို့ဒီမှာတေချာဆိုင်ကြည့်တေချာရက်နေလို့ဒီလိုလုံးကိုအာယုံခြုံပြီးကြည့်လိုက်တဲ့အခါမှာတောင့်တင်းနေတဲ့သဘောအောက်ပိုင်းကနေပြီးတော့ထောက်ကန်ထားတဲ့သဘောမတွေ့ရဘူးလားမတွေ့ရပါဘူးအဲ့ဒါပါတယ်ဝါယောတာကပါတရားလေး မြုပ်တယ်သူ့ကိုသိနေတဲ့စိတ်လေးကပါလေအဲရက်တယ်လို့ရှုနေတဲ့အချိန်မှာဗာနဲ့မှတွေ့ရတယ်ဒါပဲသူ့ရဲ့ရှိသဘာဝလေးကယုတ်တရားပဲသိနေတဲ့စိတ်လေးကနန္တရားပဲဒါပဲယုတ်နဲ့နံပဲတကယ်လို့အဲ့ဒီမှာရက်တယ်လို့ရှုနေရင်ကရင်းနေတဲ့သဘောလှုပ်နေတဲ့သဘောမတွေ့ရဘူးလားတွေ့ရပါလား အဲ့ဒီလိုရင်းနေလုပ်နေတာလည်းပဲဗာတတ်ပါလိမ့်မယ်။အဲ့ဒီဝါယောတကဗာတရားနဲ့ယုံကြည်ပါဘူး။သိနေတဲ့စိတ်တွေကမှန်ပါပါ။ကဲကျဲတယ်လို့ရှုနေတဲ့အခါမှာဗာနဲ့ပါပဲတွေ့ရတယ်။ယုံကြည်ပါဘူး။ဒါမှလည်းငါဆိုတာရှိသေးရဲ့လား။ရှိပါဘူး။ဟိုမှာရန်နေတာယောက်ျားပဲဟိုမှာရန်နေတာမိန်းမပဲရှိသေးရဲ့လား။ရှိပါဘူး။ဘသူနဲ့ဘသူရန်နေတာလဲ။ယုံကြည်ပါဘူး။ယုံကြည်ရတဲ့နတရားပဲဒါပဲ။ရန်ရင်းနဲ့ယုံနာကွဲပြီးတော့မသိနိုင်ဘူးလား။သိနိုင်ပါရဲ့။အဲ့ဒါတရားလားမတရားလား။ တရားပါပဲတကယ်တရားပဲယုတ်တရားနဲ့တရားကိုသိတာအဲကြောင့်မို့တရားရှုတဲ့အခါမှာတရားတွေ့ရင်မြင်ရင်လို့ရှိရင်သဘောကိုမြင်အောင်ရှုရဘာကိုမြင်အောင်ရှုရမှာသဘောကိုမြင်အောင်ရှုသဘောလေးကိုမြင်အောင်ရှုတကယ်ကိုဓာတ်သဘာဝဓာတ်သဘောလေးကိုမြင်အောင်ရှုရနေရင်တောင့်တင်းနေတဲ့သဘောလေးတွေ့နေရင်ဒါတရားပဲတရားဆိုတာသဘောသဘောဆိုတာတရားတရားတွေ့ခြင်းသဘောကိုတွေ့အောင်ရှု တရားမြင်ခြင်းရင်သဘောကိုမလိုပါမလဲသဘောမြင်နေပြီဆိုရင်ဘာကိုမြင်နေပြီလဲဘာတရားလဲမေးရင်ရုပ်တရားနဲ့နာတရားဒီရုပ်နာတရားမြင်သွားဒီတိုင်းနဲ့နေလို့ဘယ်ရုပ်နာပဲသိမလဲစာရိသင်္ဍာလို့တရုပ်ခွဲရင်တော့ရုပ်နဲ့နာသိတယ်အခုတရားကြတော့ဟောရုပ်နာသိတာကမသိတတ်တဲ့သဘောနဲ့သိတတ်တဲ့သဘောဒါပဲမသိတတ်တဲ့သဘောဟာယုတ်သိတတ်တာလေးကပါလေယုတ်နဲ့နာတာဒီနှစ်ခုလေးပဲ အဲ့ဒါလေးကိုအခုရက်တယ်လို့ရှုနေရင်လည်းယုံနာကွဲတည်သွားရင်တတန္တရာလုံးဆွဲလာရင်ငါသူယောက်ျားမိန်းမဆိုတဲ့အစွဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိရှိသေးလားရှိပါဘူးကဲဒီအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်ရပြုတ်အောင်ခက်ခက်ခဲခဲပြုတ်ဖို့လိုသေးလားအမှန်တဘာဝကိုသိအောင်ရှုဖို့ပဲမလိုဘူးလားကိုယ့်အကိုဆင်ញင်ပြီးဖြုတ်ဖို့လည်းမလိုပါဘူးတွေးတောပြီးဖြုတ်ဖို့လည်းမလိုပါဘူးဒီတိုင်းရှုရင်းနဲ့တဘာဝကိုမြင်သွားပြီဆိုရင်သူ့အတူအလိုလိုကိုဘာဖြစ်သွားတာလဲ ပြုတ်သွားပြီခင်းသွားပြီကွာသွားပြီဒါပဲအဲတော့ဒီတိုင်းနဲ့ရန်ရင်နဲ့ဘုန်းကြီးတို့ရှုနေမယ်ရက်ပြီးတရားကိုဆွဆွနေနေရက်တယ်ရက်တယ်ဒီကိုယ်လုံးကိုစိုက်ပြီးရှုနေရှုနေလို့ရှိရင်ဒီရက်တဲ့အခါမှာဒီကိုယ်လုံးကိုဒီမှာတောင့်တင်းနေတဲ့သဘောတွေ့တယ်ဒုံကိုရေးပြီးနှုတ်နေတဲ့သဘောတွေ့တယ်ဒါရင်လားဆိုတော့အဲ့ဒီမှာမျက်နှာပေါ်မှာလေရိုးရိုးရရလေးဒီမုံမုံဝါလေးတွေတွေ့တယ်ခန္ဓာကိုယ်ပေါ်မှာလည်းဒီလိုပဲဟိုနေရာကစိတ်ကနေဟိုနေရာကလှုပ်ကနေဒီနေရာရွာကနေ အဲ့ဒါလေးကိုယောဂီပုဂ္ဂိုလ်ကလိုက်လိုက်လိုက်လိုက်ပြီးတော့ရှုပြီးကြည့်နေရင်တိတိတိတိသွားတာတခုပေါ်လိုက်တခုပြတ်သွားလိုက်နောက်တခုပေါ်လိုက်နောက်တခုပြတ်သွားလိုက်နောက်တခုပေါ်လိုက်နောက်တခုပြတ်သွားလိုက်ပေါ်လာတဲ့အာယုန်တိုင်းဟာမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲပါဘူး။ကဲမမြဲတဲ့ဘုန်းကြီးတို့ယောဂီများအနိစ္စလက္ခဏာကောင်းကောင်းဉာဏ်နဲ့မှမတွေ့နိုင်ဘူးလားမတွေ့ပါဘူး။ဒီတိုင်းဆက်လက်ရှုသွားရင်ဘုန်းကြီးတို့ယောဂီများဒီဖြစ်ဖြစ်ဉာဏ်ဤအာကံအာတန်လာပြီဆိုရင် အမြဲတမ်းဖြစ်မှုပြမှုတွေကြီးတယ်ဖြစ်ပြနေရနှိမ့်ဆက်နေလို့ဆင်းရဲတဲ့ဒုက္ခလက္ခဏာရောမတင်နိုင်ဘူးလားတင်နိုင်ပါဘူးကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တသဘောဉာဏ်တွေရောမပေါက်နိုင်ဘူးလားပေါက်နိုင်ပါဘူးဉာဏ်တွေဆင့်ဆင့်အားဖြင့်ဒီချက်နေရင်လည်းပဲဘုန်းကြီးတို့ယောဂီများတရားဓုတွေမရနိုင်ဘူးလားရနိုင်ပါဘူးမြတ်စွာဘုရားလက်ထက်ကအဲ့ဒီလက်ရင်းနဲ့ရက်တဲ့ဣရိယာပုလေးနဲ့ပဲနှလုံးသွင်းရင်းနဲ့ရဟန္တာဖြစ်သွားတဲ့တာလည်းရှိတယ်ကိုယ်ရဟန်းတော်လေးတစ်ပါး တိတ်တာဆိုရဲမထီဘူးပွဲကြီးကဘယ်သူလဲလဲစိတ်တိတ်တာသူဟာတဏ္ဍပုဂ္ဂိုလ်မဟုတ်ပါဘူးလူဘဝကတော့ငါပြည့်စုံတဲ့ပုဂ္ဂိုလ်ပါအဲ့ဒီမှာတာဝေကဉာဏ်ဖြစ်ပြီးတော့သာသနာတော်ဝင်ရောက်ပြီးတော့ယဟန်ပြုရသော်တရားဓမ္မကမ္မထံယူကမ္မထံယူပြီးတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တပိတ်တလုံးသင်္ကန်းသုံးတယ်နဲ့ငါသံသနာဝတ္တဒုက္ခတော့သံသနာဝဆင်းရဲကလွတ်မြောက်ရာဖြစ်တဲ့ အကျင့်တရားကျင့်မှုအတွက်ငါသာသနာတော်ဝင်ရောက်လာခဲ့တာလားအခုငါဒီအကျင့်တရားတွေတော့မကျင့်ရပါသေးလားအဲ့တော့မြတ်စွာဘုရားတကမ္မထံတောင်းပါပဲဆိုပြီးကမ္မထံရှုမှတ်ပြီးကမ္မထံကိုယူပါတယ်ကမ္မထံတရားတွေနာကြားပါတယ်ခုဘုန်းကြီးတို့ယောဂီများရိတ်တာရောက်တဲ့အခါမှာကမ္မထံအထုဘုံအထုကြီးအလုပ်တရားနာသလိုပေါ့သူလည်းအလုပ်လုပ်ဖို့အတွက်အထုဘုံအထုကြီးမြတ်စွာဘုရားတန်တောင်းပြီးတော့နာကြားနာကြားပြီးတဲ့အခါတပိတ်ကလုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာတောထွဲပြီးတော့ တတော်ဝင်တတော်ထွက်တတော်ဆင်းတတော်တက်နေမိမိရဲ့အထောက်အမဲ့နေရာရှာပါဆင်းရင်တဲ့နေရာအဲ့လိုဆင်းရင်တဲ့နေရာလေးကိုရှာရင်းနဲ့တဘာဝတည်းဖြစ်ပေါ်နေတဲ့လှိုင်လူကြီးတစ်ခုကိုတွေ့တာအဲ့ဒီမှာတဘာဝတည်းဖြစ်ပေါ်နေတဲ့လှိုင်လူကြီးတွေ့လိုက်တဲ့အခါကျဟောလှိုင်လူကြီးနဲ့ကောင်းလိုက်တာဒီလှိုင်လူထဲမှာငါတရားထုတ်ရရင်ကောင်းပါပဲတိတ်ဆိတ်ပြီးချလိုက်တာဒါပေမဲ့လို့ငါဒီနေ့မှာငါဆုံးခံစားဖို့ရတဲ့ လူတကာဓမ္မတွေလည်းရှိသလားဆိုပြီးတော့အဲ့ဒီမှာတပိတ်လေးပါရပြီးတော့အချိန်ကလည်းရှိတဲ့အတွက်ကြောင့်နာနဲ့ချိန်ကိုလက်ပတ်ပြီးတော့အဲ့ဒီမှာသွားရင်အဲ့ဒီမှာတိုးတဲနေတဲ့တွေတွေ့ရတိုးတဲမှာသခင်ဝါကင်းလို့စိတ်ယူဆနေတဲ့တိုးတဲတွေတွေ့တော့အဲ့ဒီမှာသွားဆွံ့ရဆွံ့ရတဲ့အခါမှာလည်းအဲ့ဒီမှာရှိတယ်ဒီမှာကြီးကတရားတရားအင်မတန်ထက်သန်တဲ့အတွက်ကြောင့်ရှင်ဗျာရှင်ဗျာတရားအထုတ်ဖို့ဆိုရင်ဒီနေရာလေးကအင်မတန်သိလျော်တဲ့နေရာလေးပါ ရှင်ဘုရားစွမ်းအတွက်လို့ဖြင့်ကြောင်းကြတော်မမူပါနဲ့ဗျာတပည့်တော်တို့စားရတာကိုတော့ရှင်ဘုရားဖူးပေးရပါမယ်အဲကြောင့်စွမ်းအတွက်ကိုတော့တပည့်တော်တောင်းယူပါလေရှင်ဘုရားကလည်းရှင်ဘုရားရဲ့ယဟန်လို့ယဟန်အကျင့်ကိုကျင့်ပါတပည့်တော်တို့လူတကာဓမ္မအနေအချင်းလည်းရှင်ဘုရားရဲ့စွမ်းကွမ်းအတွက်တောင်းယူပြီးလောက်တူပါမယ်ဗျာလို့ပြောတာအဲ့ဒါပဲစွမ်းတယ်လည်းပူဇော်မလို့တော့နေရာလေးကလည်းပဲဆိုင်ကူပဲတဘာဝဆိုင်ကူလေးအဲ့တော့ဒီနေရာမှာလည်းငါအထုံးမယ်ဆိုတော့ အဲ့ဒီမှာဒီနိုင်ကူမှာစောင့်နေတဲ့နတ်ကလည်းပဲတိလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ရောက်လာပြီဆိုရင်ဒီနေရာနေလို့ဖြစ်ပါမလားမဖြစ်တော့နေရာရွှေ့ပြရနေရာရွှေ့ပြရတယ်မြင်းတဲ့နေရာနေလို့လည်းမဖြစ်ဘူးလေတင်ကလည်းတော့နေလို့လည်းမဖြစ်ဘူးအဲ့တော့မိမိနဲ့သင်နေရတဲ့နေရာလေးရွှေ့ပြရအောင်နဲ့တည်းဖြစ်တဲ့အတွက်သားတွေသမီးတွေနဲ့ဘုန်းကြီးတို့လူတွေလိုလည်းတို့မှလည်းအဲ့လိုသားတွေသမီးတွေလည်းဆိုတော့ ဗတ်သမီးတွေကလည်းပဲနေရာပြောင်းရွှေ့ပြီးတော့ကလေးတွေကနေရာအထိုင်မကျတော့ငိုကြရီးကြအဲ့ဒီမှာကိုယ်အိမ်ပြန်မယ်အိမ်ပြန်မယ်အမေအိမ်ပြန်ရဆိုအိမ်ပြန်ရဆိုကိုယ်အိမ်ကိုပေါ့ဒီလိုနေရာတစ်ခုလေးရွှေ့ရတယ်အเจ้าမငြိမ်ညွတ်လို့ဒီနေရာလေးကနေဟိုတစ်ဖက်နေရာလေးရွှေ့ရတယ်ဆိုရင်နေသားမကြတဲ့အတွက်နေရာထိုင်ရတာချမ်းသာသလားဆင်းရဲသလားဆင်းရဲပါဆင်းရဲတယ်ဘုန်းကြီးယောဂီများလည်းခုနေရာလေး ကိုနေရာလေးရပြီးနှစ်ရက်သုံးရက်နေပြီးအဲ့ဒါလေးကိုဘယ်ရွှေ့ပါဆိုရင်ဘယ်သူမှရွှေ့ချင်တော့ဘူးသူမှရွှေ့ချင်တော့ရွှေ့ရရင်ကိုစိတ်ကဆင်းရဲသွားတယ်အဲ့ဒီလိုပဲသူသူကနေရာကြီးတို့ရဲ့အလုံးဆောင်တွေနဲ့ကိုရွှေ့ရရွှေ့ရတော့ကလေးတွေကလည်းမနေနိုင်ဘူးအင်ကြံမယ်အင်ကြံမယ်ဆိုတော့နေပါအောင်တားရင်ခဏနေပါအောင်ဒီကိုယ်တော့ကြာကြာမနေပါအောင်ခဏနေဒီကိုယ်တော့ပြန်ပါပါပြန်ပါပါဆိုပြီးပြန်မဲ့ရဲ့ဆောင်ရဲဆောင်ရင်ကိုယ်တော့မပြန်ဘူးဒီကိုယ်တော့ဘာလို့မပြန်တာပါလဲ ဘာလို့မပြန်လာပါလိမ့်လှည့်ပြီးလေ့လာကြည့်တော့ဩဟိုမှာဟိုတဲကနေတဲ့ပုဂ္ဂိုလ်ကြီးကဒီမှာဒီကိုယ်တော်ကိုစားရဲတောက်ရဲတွေဆုံးကုန်နေလူတန်းနေတော့ဒီကိုယ်တော်ပဲပြန်တော့မလဲအဲ့တော့ဒီကိုဒီကိုယ်တော်မပြန်တာသူတို့ကြောင့်ပဲသူတို့ကြောင့်ပဲအဲ့တော့သူတို့ကိုယ်တော်ငါတတ်နိုင်တယ်နဲ့လုံးမှာပဲဆိုပြီးတော့အဲ့ဒီနတ်ကအဲ့ဒီဆွမ်းမှရည်သားလေးဖြစ်တဲ့ပုဂ္ဂိုလ်ကိုလည်းပြန်လေထားလိုက်တယ် လေပင်လေးကိုလိန်ထားလိုက်တဲ့အခါကလည်းကြတော့လေပင်ကြီးလိန်နေတော့ပါဇက်ရောပိတ်လို့ရသေးရဲ့လားပါဇက်ကြီးရွဲ့နေလို့မျက်စိရလည်းပိတ်လို့မရပါဇက်လည်းပိတ်လို့မရမျက်ရည်တွေရောနှာရည်တွေရောသရေတွေရောဘုံကြဘာမှလည်းစားလို့တောက်လို့မရဖြစ်ဘာမှလည်းမလုပ်တတ်မကင်တတ်ဘူးလေအဲ့ဒါနဲ့နေတာအဲ့လိုနေရင်ကနေပြီးတော့နတ်ကလည်းပဲသူ့အတူလောက်ရတာဘူးဒါသူ့အတူဒီကိုယ်လုံးလေးတီလာပြည့်အောင်ဆိုပြီးသူကသူ့အတူဖန်တီးယူတာဖြစ်တော့ အဲ့ဒီမှာသူကပဲသွားပြီးတော့အဲ့ဒီမှာမိတယ်နင်သားမပြောက်ချင်ဘူးလားနင်ပြောက်ချင်တာဘောသားလေးခုဒီမှာစားလည်းမစားရဘူးပေါ့ပြောက်ချင်တာညာဘာခက်တာလိုက်လို့နင်တို့အိမ်မှာဆုံးခံကြွလာတဲ့ကိုရောစီကဆေးတောင်းတယ်ဆုံးခံလာတဲ့ကိုရောစီကဘာတောင်းရမှာလဲဆေးတောင်းဆေးတောင်းအောင်လေဟဲ့ကိုရောမှာဆေးလေးပါလေဆေးတောင်းယဟန်တန်ဃာတို့မြည်ပြီးစေဝါကုသခွင့်ရှိလားမရှိဘူးလားရှိပါဘူးရှိဘူးရာယဟန်တို့ရဲ့ဝိနည်းမှာသိခါဖို့ ချမ်းရစိတ်မကုတာရအဲဒီတော့ဒီကိုယ်တော်စိတ်ကုရင်စိတ်ပြီးရင်အဲဒီမှာဒီကဆွဆွဲတော့မယ်အဲဒီမှာဒီလားတွေဆွဆွဲတော့မှာဆိုတော့စေဝါတောင်းခိုင်းတယ်ဟိုကတက္ကမကြီးကလည်းပဲအတွေ့အကြုံကြီးရှိနေတယ်ဒီမှာရင်ညာတော်ကြီးလာလားများတော့အဲ့ဒါနဲ့မတောင်းမတောင်းလို့ဘူးဒီလိုဆိုရင်တဲ့ဆေးမတောင်းကြရင်လည်းပဲတဲ့နှာလေးဖြည်းဖြည်းတောင်းတယ်ဘုန်းကြီးတို့ကရိုးနှာပေါ့နော်နှာဆိုတာရှူလိုက်ရင်နှာချီတာ အဲ့ဒီနှာလေးဖြစ်ဖြစ်တောင်းလို့ပြောတယ်နှာလေးဖြစ်ဖြစ်တောင်းဆိုတော့လေနှာလေးတောင်းရင်ဘူးနှာချီလိုက်ရင်ပြောင်းတယ်တောင်းရင်ဘူးကဲဒီလိုဆိုရင်ဒီအဲ့လိုတောင်းဖို့ခက်ခဲနေတယ်ဆိုရင်တဲ့အိမ်ကိုကိုတော်လေးကြွလာတဲ့အခါမှာခြေစည်းရတောင်းတယ်ဟောဒီလောက်ကတော့ရပါလိမ့်ခြေစည်းရတော့ရပါအဲ့ဒီခြေစည်းရရလို့ရှိရင်ခြေစည်းရနဲ့အဲ့ဒီတင့်သားကိုတောင်းလိုက်တဲ့သူ့လုံးဝယောဂကြောက်ကင်းသွားလိမ့်မယ်ဆိုတော့ အဲ့ဒါနဲ့ပဲကိုတော်လေးဆုံးမကြွလာတဲ့အခါကလည်းကြတော့ခုံမျိုးကိုခင်းခင်းလေးခင်းတော့ကိုတော်လေးခုံမျိုးကိုတွေးလေးပြေးချထိုင်အဲ့ဒီမှာရှင်ဗျာခြေတော်တွေညင်ကြီးတွေလူပြေလာတဲ့ဖုန်လေးရှုပ်နေတယ်အဲ့ဒီမှာခြေတော်လေးဒီပြီးတော့ရေလောင်းဆေးလိုက်ရဖျက်ဆိုပြီးတော့အဲ့ဒီမှာဘောကနေရေလောင်းချအောက်ကနေခွန်းနဲ့ခံထားလိုက်တယ်အဲ့လိုရေလောင်းချပြီးခွန်းနဲ့ခံထားပြီးတော့အဲ့ဒီရေလေးနဲ့တောင်းလိုက်တဲ့အခါကျတော့ตาလေးကလေပင်ကြီးလင်းနေတာကြီးကြောက်သွားဒါနဲ့ကိုတော်လေးဆုံးမြပါမြန်လောက် ဆိုများဖုံးပြပြီးတဲ့အခါကိုရိုနီကိုနေရနေထိုင်ရာဖြစ်တဲ့အဲ့ဒီလိုင်ကူကြောင်းကိုပြန်ကြွတဲ့အခါမှာလိုင်ကူပေါက်ဝါကနေပြီးတော့အဲ့ဒီလိုင်ကူကြောင်းနတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားလို့မေးလိုက်တာအဲ့လိုမေးလိုက်တဲ့အခါကျတော့ရန်တော်လေးကတင်ပတူလေလို့မေးတယ်ကျွန်တော်ဒီလိုင်ကူစောင်းတာပဲတင်ပါကြောင့်ငါ့ကိုဒီလိုဆေးဆရာပြောတာ သင်္စီဝကုသရမှာငါမကုသဘူးစဉ်းစားကြည့်ပါစဉ်းစားကြည့်ပါလေငါမကုသဘူးဘယ်တော့မှမကုသပြန်ဘူးပေါ့ဟောအဲ့ဒါနဲ့ဟိုမေးတယ်ပေါ့ဒီဘယ်တော့မှမကုသဘူးလားဘယ်တော့မှမကုသဘူးအဲ့တော့ဒီနေ့ရောဒီနေ့လည်းငါမကုသခဲ့ဘူးမကုသခဲ့ဘူးဆိုတော့သင်ဒီကနေ့သင်အိမ်ကဆုံးမရသားလို့သင်မကုခဲ့ဘူးလားမကုခဲ့ဘူးသင်ရင်နဲ့တောက်လိုက်တော့တောက်သွားတာလည်းမဟုတ်လားကျွန်တော်လည်းဘာမှမဆိုင်ဘူးကျွန်တော်က ကျွန်တော်ရဲ့ခြေစည်းရည်ကိုငါရဲ့ခြေစည်းရည်ကိုယူပြီးတော့တင့်သားကိုတောက်လိုက်ပြီးပြောတာမဟုတ်ဘူးသူကိုယ်၌ကံဘူကအိတ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ဟာရှင်ဘုရားရဲ့ခြေတော်မှာ ချော့ညစ်ကြေးတွေလူပင်လာတဲ့အတွက်ကြောင့်မို့ခြေတော်လေးဆေးပါမဖျားစုပြီးပေါ်ကနေရေလောင်းတယ်သူ့အလူချန်လေးရည်ယူသွားတယ်အောက်ကကြတဲ့ရေကိုခံယူသွားတယ်ယူသွားတဲ့ရေနဲ့တောက်တာငါဘာမှမဆိုင်ဘူးငါလည်းငါပြောတာဘာမှမရှိဘူးဒါကြောင့်ငါစိတ်ကူးတဲ့ပုဂ္ဂိုလ်မဟုတ်ဘူးပြောတယ် အဲ့လိုပြောတဲ့အခါကျတော့နတ်မှာဘာမှမတတ်နိုင်ဘူးဖြစ်အဲ့ဒီအချိန်မှာအော်ဒီနတ်နတ်ကိုအပြစ်ရှာနေတာပါလားသူ့ရဲ့နတ်မျက်စိနဲ့တော့ငါအပြစ်ကိုရှာလို့မတွေ့တဲ့အခါကျတော့အပြစ်ကိုဖြစ်အောင်ကိုယ်တိုင်ကြံပြီးတော့ဖန်တီးလုပ်ယူနေတာပါလားဆိုတာသဘောပေါက်အဲ့ဒီမှာမိမိရဲ့သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယနေ့တိုင်အောင်ငါရဲ့တီလာတွေညှိုးတာချုပ်တာကြောင်းတာကြားတာစွန့်တာကွက်တာများ ရှိသလားလို့မိမိသီလကိုပြန်ပြီးဆင်ခြင်တာအဲဒီပြန်ပြီးတော့ဆင်ခြင်လိုက်တဲ့အခါကလည်းကြတော့သာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးယနေ့တိုင်အောင်မိမိရဲ့သီလတွေညှဉ်းနှွမ်းမှုမရှိဘူးဆင်ခြင်နေတာတွေ့ရတဲ့အခါကျတော့တရားတော်ရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားဝမ်းသာမှုပီတိဒေါမနတာတွေမဖြစ်ဘူးလားဖြစ်ပါဘူးအဲ့ဒီအချိန်မှာပဲဒီမှာလှိုက်ဖို့ဘောင်းဝါမှာဒီယဟန်တော်လေးတိတ်တာအရှင်မြတ်လေးဟာ မတ်တရားရဲ့ကလေးတပိတ်ကလေးလွယ်ရဲ့ကလေးနဲ့မတ်တရားရင်းနဲ့အဲ့ဒီမှာမိမိသီလကိုဆင်ခြင်လို့ဆင်ခြင်တဲ့သီလအခြေခံပြီးတော့ပီတိသောမနတာတွေဖြစ်တယ်အဲ့ဒီဝမ်းသာမှုပီတိလေးကိုတစ်ခါဆက်ပြီးတော့ဝိပဿနာရှုသွားတယ်ဝမ်းသာရင်ဝမ်းသာရင်ရှုတယ်အဲ့ဒီဒါကြောင့်မို့ခွန်ကြီးတို့ယောဂီများချမ်းသာရင်လည်းရှုရမယ်ဝမ်းသာရင်လည်းရှုရမယ်လို့ပြောတယ်အခုဒီမှာဝမ်းသာတဲ့စိတ်ကလေးတွေတစ်ခါပြန်ပြီးတော့ဝမ်းသာရင်ရှုရတယ်ဝမ်းသာမှုလေးရဲ့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက် အဲ့ဒီမှာဖြစ်ဖြစ်သဘောတွေမြင်ပြီးတော့ဆင်းလဲပြီးတော့ခန္ဓာကိုယ်ပေါ်မှာပေါ်လာတဲ့အာယုန်တိုင်းကိုတခါလေတတိကကြီးရှိမှပွားများအားထုတ်သွားဝိပဿနာဉာဏ်လေးစင့်စစ်တက်လို့မဲ့စင့်စစ်ဖူစင့်စစ်ဆက်ရောက်ပြီးတော့အဲ့ဒီမတ်တရပြီးတော့နိုင်ကိုပေါ်ဝါလေးမှာပဲမတ်တရရင်းနဲ့ကိလေသာအာသောကုန်ခံပြီးတော့ယဟန္တာမထေရမီဖြစ်သွားတယ် ထိုင်ရှူရင်လားမတ်တက်ရှူရင်လားမတ်တက်ရှူရင်ဒီတန်းကြောင့်မတ်တက်ရှူရင်လည်းရောတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါဘူးမတ်တက်ရှူရင်လည်းရောတရားမရနိုင်ဘူးလားရနိုင်ပါဘူးမတ်တက်ရှူရင်လည်းရောရဟန္တာဒီအောင်မဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပု၄ပါးမှာဣရိယာပုရွေးစရာလိုသေးရဲ့လားမလိုပါဘူးထိုင်ရှူမှရင်လည်းတရားမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ် ရက်ရှုမှတ်ရင်းနဲ့ရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်။ဉာဏ်ဉာဏ်ရောက်ရှုမှတ်ရင်းနဲ့ရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်။ဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများဣရိယာပုရွေးစရာလူသေးရလားမလိုပါဘူး။မလိုဘူးဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ဖြစ်ဘယ်အချိန်မှာပဲဖြစ်ဖြစ်ဟောဒီတတိကူးစီးတဲ့စိတ်ကလေးနဲ့တတိကံပြီးတော့စူးစူးဆိုင်ဆိုင်နဲ့ရှုမှတ်ဖို့တော့မလိုဘူးလားမလိုပါဘူး။အဲ့လိုရှုမှတ်လာရင်အမှန်တဘာဝတွေသိပြီးတော့ဟောဝိပဿနာဉာဏ်လေး ယတ္တဘူတဉာဏ်ဤဖြစ်ဒီဉာဏ်ဤဆင့်တဲ့ရင့်ကျက်ပြည့်စုံရင်တရားအပညာတူတွေရသွားနိုင်ပါလေ။ဒါကြောင့်ဘုန်းကြီးတို့ယောဂီများလေးပဲဒီမှာဈဉ္ညာသွားရင်ရှုမှတ်တယ်လို့ဈဉ္ညာဆုံးတဲ့အခါမှာဆုံးတဲ့နေရာလေးမှာရက်နေစဉ်မှာအဲ့ဒီရက်တဲ့အမူအရာလေးကိုလည်းမလုပ်ရမှာလေရှုပါတကယ်လို့မိမိထိုင်ပြီးရှုမှတ်တယ်ထိုင်တဲ့အချိန်မှာကိုယ်ကဝေဒနာတွေထင်ရှားနေလို့ဝေဒနာတွေလုံကင်းနေလို့မထိုင်နိုင်တော့ သို့မဟုတ်စိတ်တွေပြန့်လွင့်များလို့ကိုမထိုင်နိုင်တော့ဘူးဆိုရင်ထိုင်တဲ့နေရာမှာပဲမိမိတင့်တော်ရင်ပေါ့ဓမ္မမဟုတ်တခြားနာရလေးနာမှာသွားပြီးရွေးချယ်ပြီးတော့မိမိတင့်တော်တဲ့နေရာလေးမှာလူအသွားလာရှင်းတဲ့နေရာလေးမှာအဲ့ဒီနေရာမှာဆိုရပြီးတော့ရှင်းနေတဲ့အမူအရာလေးကိုလည်းပဲအချိန်နဲ့တပြေးညီရှုလို့မရဘူးလားရပါဘူးအဲ့ဒီအဲ့ဒီရတဲ့အမူအရာလေးကိုများများရှုဖို့လိုတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာရက်ပြီးတော့ ရှုမှတ်ရင်းနဲ့တရားပေါက်မြောက်သွားတယ်တော်ကူးဆရာတော်ကြီးဆိုတာရှိတယ်ပါဆရာတော်ကြီးလေအဲ့ဒီဆရာတော်ကြီးဟာရက်ကမထမ်းတဲ့တရားတွေပေါင်းမြောက်သွားတာနောက်ဆုံးအချိန်မှာဘုန်းကြီးတို့ဒီဆရာတော်ကြီးကိုပြုစုစောင့်ရှောက်နေတဲ့ဆရာဝန်ကြီးတွေအများကြီးပဲခန်းလေးတိုင်းကဆရာဝန်ကြီးတွေလို့ပြောတယ်အဲ့ဒီဆရာတော်ဆရာဝန်ကြီးတွေကိုယ်တိုင်ရှင်းနေပါတယ်ဆရာတော်ကြီးရဲ့ဒီနောက်ဆုံး ခန္ဓာကိုချက်သွားတဲ့အချိန်မှာသူတို့ကြည်ကျင်တဲ့သဘောကျသွားတယ်။ဒီကျတော်ကြီးကရက်တဲ့ကမ္မထမ်းနဲ့တရားကြီးပုံပြသွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီရက်တဲ့ဣရိယာပုကြီးကတာမန်မှာပဲလို့မထင်မဲနဲ့တကယ်ကြိုးစားပြီးတော့ရက်တဲ့ဣရိယာပုကြီးနဲ့ရက်တယ်လို့ရှုနေမယ်။ရှုရင်းနဲ့အဲ့ဒီမှာလက်ကလေးပိုက်ထားတဲ့အတွက်ဝမ်းမိုက်ပြီးဖောင်းတာပင်တာလေးထင်ရှားနေရင်အဲ့ဒီဖောင်းမှုပင်မှုလေးကြောင်းရှုလို့မရဘူးလား။မရပါဘူး။ အဲ့လိုရှူရင်းနဲ့အောက်ကခြေပေါ်အားတွေကပူလာရင်ပူတဲ့ခန္ဓာဝေဒနာလေးကိုတော့ရှူလို့မရဘူးလားမရပါဘူးအဲ့ဒီမှာဆက်ပြီးရှုတဲ့အခါမှာပထမဦးဆုံးဘာဝေဒနာပေါ်မလဲဆိုရင်အဲ့ဒီပူတဲ့ဝေဒနာလာနေမယ်။အဲ့ဒီပူတဲ့ဝေဒနာခြေပေါ်အားလည်းမဟုတ်ဘူးခြေမျက်စိတွေအောင်တက်လာနေမယ်။အဲ့ဒီကနေတစ်ဖြည်းဖြည်းဒုတိယအောင်တက်လာနေမယ်ပူတဲ့ဝေဒနာ။အဲ့ဒီဒုကနေပြီးတော့ပေါင်ထိအောင်ပေါင်ရင်းထိအောင်တက်လာနေမယ်ဝေဒနာ အဲ့ဒီကနေပြီးတော့ခန်းတရားတက်လာလိမ့်မယ်အဲ့ဒီကနေပြီးတော့ရင်စုတရားတက်လာလိမ့်မယ်အဲ့ဒီကနေတကိုယ်လုံးကိုအပူဓာတ်တွေလွှမ်းခြုံပြီးတော့ကိုတခါလဲငရဲပြီးအလောင်းခံရသလောက်ပူရင်းတဲ့ဝေဒနာကိုခံစားရလိမ့်မယ်အဲ့လောက်ခံစားရလိမ့်မယ်အေးရဖို့ကိုကြာကြာလေးရှုသွားရင်ဒါပေမဲ့သိခံပြီးတော့ရှုပါတိကံပြီးတော့ရှုသွားရင်လည်းဒီအပူဓာတ်တွေနောက်ဆုံးကြတော့အေးငြိမ်းသွားပါလိမ့်မယ်။အဲဒီ တော်ဘူးဆရာတော်ဘုရားကြီးဟာရက်တဲ့ကမ္မထာနဲ့24နာရီရှုမှတ်နိုင်တယ်ဘယ်နှနာရီရှုမှတ်နိုင်24နာရီကမ္မထာကိုနိုင်နေမလားမနိုင်နေဘူးလားနိုင်နေပါဘူးအဲ့ဒီဆရာတော်ကြီးရဲ့အထုပ်ပတ်ကြီးကိုကြည့်တဲ့အခါမှာထိုင်ကမ္မထာကို24နာရီထိုင်နေကြရကိုမလို့မရှာရှုမှတ်နိုင်တယ်ဈဉ္ဉံကမ္မထာကိုလည်း24နာရီလုံးလုံးမနာရဈဉ္ဉံလျှောက်ပြီးတော့လည်းရှုမှတ်နိုင်တယ် နောက်ဆုံးလျှောင်းတဲ့ဣရိယာပုံနဲ့လည်းပဲအဆက်၄နာရီလုံးလုံးလျှောင်းဆက်ပြီးတော့ရှုမှတ်နိုင်တယ်။ဒီအဲဒီဣရိယာပုံ၄ပါးထဲမှာဘုန်းကြီးတို့ယောဂီများကိုဘုန်းကြီးလည်းရွေးခန့်ကြည့်တယ်။အဲဒီဣရိယာပုံ၄ပါးနဲ့တစ်ပါးပါးနဲ့ရှုရမယ်ဆိုရင်ယောဂီတို့ပဲဣရိယာပုံကိုရွေးမှလား။လျှောင်းလျှောင်း စဉ်းစားပြီးမှပြောနော်အဲ့ဒီခေတ်တော့ရေးတာဒီပက်လက်အနေခံမှုတွေလျောင်းနဲ့ရေးရဖို့နဲ့ရှုတာလုံးဝဘုဘက်ဆောင်နေဒီဘက်ဆောင်နေမရှိဘူးဒီမိမိအဲ့လောက်မပြောင်းရွှေ့ပဲနဲ့လျောင်းနိုင်လားပြန်စဉ်းစားကြည့်လုံးဝမရမကြောက်ခဏနေဘုဘက်ဆောင်ပါဘုဘက်ဆောင်ပါမကြောက်ဒီဘက်ဆောင်ပါအဲ့ဒီဆရာတော်ကြီးက24နာရီလုံးလုံးမလုံမရှားလျောင်းတဲ့ဣရိယာပုနဲ့လည်းနည်းနည်းလေးလေးရှုမှတ်နိုင်တယ်အဲ့ဒီလောက်ကိုနိုင်ရင်းတော်မူတယ်တဲ့ဒါကြောင့်ခွေးတို့ယောဂီများကြီး ရှင်းတိုင်းကဒီမှာသူတော်ကောင်းကြီးတွေဟာဒီတိပ္ပဏဒေသနာတော်မှာလာတဲ့အတိုင်းပေါ့အဲ့ဒီတော်ကူးဆရာတော်ကြီးဟာလေကျေးဇူးရှင်မာလီဆရာတော်ဘုရားကြီးရဲ့တပည့်ဖြစ်ပါလေကျေးဇူးရှင်မာလီဆရာတော်ဘုရားကြီးဥပနိဒိယအတိုင်းရှုပါလေဖောင်းဖို့ပေဖို့ကိုအခြေခံပြီးရှုပါလေရက်တက်ကမ္မထာကိုလည်းဒါဘုရားသူကပရဏာစာပြီးရှုရင်းဖြစ်ပါလေဒါကြောင့်ဘုန်းကြီးတို့ယောဂီများဒီရက်တက်ကမ္မထာကိုလည်းပဲတဏ္ဍာလောက်မထင်မနေနဲ့ တကယ်တမ်းကြိုးစားအားထုတ်မယ်ဆိုရင်ကိလေသာအလုံးကုန်ခံရဟန္တာတိအောင်ဖြစ်နိုင်တဲ့ကမ္မထမ်းပဲဆိုတာကိုမိမိတို့ကိုယ်တိုင်စိတ်ချလက်ချသဘောကျလက်ခံပြီးတော့ကြိုးစားအားထုတ်ရင်မိမိတို့ရက်ပြီးရှုမှရင်းနဲ့ရောတရားရနိုင်သလားမရနိုင်ဘူးလားဗျာဒါကြောင့်မြတ်စွာဘုရားကပုဏ္ဏစာဗရံဘိက္ခဝေဘိက္ခုကိစ္စတော်ဝကိစ္စမိတိပဇာနတိ ဒီတော်ဝါဒီတော်မြစ်ဒီပဇာနာတိနိသိဏောဝါနိသိဏောမြစ်ဒီပဇာနာတိတယနောဝါတယနောမြစ်ဒီပဇာနာတိဘေကဝေယဟတော်များဝိจิตာတို့ကုဏဇာပရံရှုမပွားများအထုဖို့နောက်တစ်မျိုးကဘိက္ခုယဟန်ဒီဝါယောဂီပုဂ္ဂိုလ်တိကိစ္စတော်ဝါသွားတော်လီဝါသွားလျင်ဒီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္စမိတိသွားသည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါဒီတော်ဝါယံတော်လီဝါယံလျင်ဒီ ဝါယ310ရခိုင်ရသင်မူ၏တိတော်မိတိယတိဝေပဇာနာတိတိဝါသိအောင်ရှုပါမည်ဤတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းသာဓုသာဓုသာ ဤသို့ပြုရာမြတ်ဘုံညာရာ